သိရင်တရဏဂုံမရှိဘူးနော်ကောင်းပြီလူတည်တဲ့ခါကျတော့ဘာလုပ်တရဏဂုံတင်တယ်လို့ဆိုတယ်အဲ့ဒါလည်းအမှန်ကန်တိုင်းဆောင်လင်းလို့နားလည်ထားဖို့ကောင်းနော်ငါငါမိတ်ဆွေတပါအဲ့ဒီတရဏဂုံနဲ့ပတ်သက်ပြီးတော့အမှန်ကန်တိုင်းဟောတာအဲ့ဒါနားထောင်တဲ့လူကမကြိုက်လို့သူ့တိတ်ခွေဖမ်းပြီးဗမာပြည်ပို့လိုက်တယ်အဲ့ဒါဗမာပြည်ကအဲ့ဒီဘုန်းကြီးခေါ်ပြီးတော့စစ်ဆေးပြီးတော့အခုအဲ့ဒီဘုန်းကြီးအမေရိကကိုမလာရတော့ဘူး တော်တော်မကောင်းတဲ့လူတွေနော်မကျင်တဲ့ချက်ချင်းလျှောက်ပေါ်ပါဟုတ်လားဘယ်နဲ့ဗမာပြည်တော့တိုင်ပါလောက်ပေါ်အကျက်တော့မတော့မဆိုးတဲ့လူတွေဒီဘုန်းကြီးကတော့မကြိုက်ဘူးလေအခုချက်ချင်းလျှောက်ပေါ်မဟုတ်လားရှင်မြတ်ဒါဒီတော့တော့သဘောမကျဘူးဒီတော့တော့မှားတယ်ထင်တယ်ထင်တယ်ပေါ့ဟုတ်လားရှင်မြတ်ရှင်းပြပါလို့ဟောရှင်းပြမှာပေါ့ဒီလိုလည်းမဟုတ်ဘူးဒီတိတ်ကိုလေးကတော့သူကပို့လိုက်တယ်ဟိုကဘုန်းကြီးကနားထောင်ပြီးတော့အဲဒီဘုန်းကြီးကိုစစ်ဆေးပြီးတော့ အဲအဲအဲ့လိုပေါ့လေနော်ဒီခုလည်းငါအနေနဲ့မတိုင်ကြနဲ့နော်အဲ့တော့တရားရဂုံတင်နေဆိုတာဘာဟုတ်တင်တာတော့ဒီတေသွားတဲ့လူကိုတရားရဂုံတင်တာလားဘုရုကိုတရားရဂုံတင်တာတေသွားတဲ့လူကိုတရားရဂုံတင်တယ်လို့ပဲဒါဒီလိုပဲနားလည်ရမှာမဟုတ်ဘူးလားတရားရဂုံတင်တယ်နော်ကောင်းပြီတေသွားတဲ့ပုဂ္ဂိုလ်မှာတေသွားပြီးတော့နောက်သူ့ခန္ဓာကိုယ်ကြီးကပါတယ် အသိရှိသေးလားစိတ်ရှိသေးလားတစ်တုံးကြီးနဲ့ပါထူတော့လေဒါပြန်နင်တို့တစ်တုံးကြီးတရဏဂုံတင်လို့ရမလားဟမ်တစ်တုံးကြီးရှာပြီးတော့အကျိန်တစ်ထောင်တရဏဂုံတင်လဲဘယ်လိုလုပ်ပြီးတော့တစ်တုံးကြီးအကျိန်တရဏဂုံရမလဲဟုတ်တယ်မလားအေးအဲ့တော့ငါစဉ်းစားမိတာကတော့ဒီပုဂ္ဂိုလ်ကတည်သွားတဲ့ခါကျတော့သူ့ဟိုဘက်ဘဝကသူကရောက်သွားပြီပေါ့လေတည်ပြီး နော်လူဖြစ်ဖြစ်နတ်ဖြစ်ဖြစ်တိရစ္ဆာန်ဖြစ်ဖြစ်တတိတစိတရားဖြစ်ဖြစ်ထားပါတော့ဟိုဘက်ဘုရားရောက်တော့တဲ့ခါကျတော့သူကတရဏဂုံပါမသွားတော့အဲ့တော့ဟိုဘက်ဘုရားရောက်ပြီးတော့ဒီဘက်ဘုရားလည်းပြန်ပြီးတော့မြင်နိုင်တဲ့ဘုရားမျိုးရောက်ရင်သူအဲ့ဒီဘုရားမှာလည်းပဲတရဏဂုံဆက်ပြီးရပါစီဆိုတဲ့ရည်ရွယ်ချက်နဲ့ဒီဒီဒီလူတွေကဒီမှာတရဏဂုံတင်တယ်လို့ငါအဲ့လိုထင်တယ်ဒါကတော့ကိုယ့်အထင်ပြောတာဟုတ်လားဘယ်မှမပြောထားတာမရှိဘူးအဲ့တော့သူထော်ရဟို လူသေးလူသေးလောင်းကြီးရှိထားပြီးတော့ဘုန်းကြီးတွေနဲ့တရဂုံတင်တဲ့ခါကျတော့ तू ကလည်းပဲအနီးနားမှာရှိခြင်းရှိလိမ့်ဟုတ်လားအေးအဲ့လိုရှိလို့ तू ကသိရင် तू တရဏဂုံယူပါစေတရဏဂုံယူရင်နောက်ဘဝမှာလည်းပဲ तू တရဏဂုံပါပါမယ်ဒီလိုရည်ရွယ်ချက်နဲ့လုပ်တယ်လို့ငါကတော့ထင်သို့မဟုတ်ရင်ဒီသိပြီးတော့အလောင်းကောင်ကြီးတို့ပဲလုံနည်းနဲ့မှတရဏဂုံတင်လို့မရဘူးတင်လည်းပဲဘာမှမထူဘူးခုနပြောလို့ပဲတေတုံးကြီးတရဏဂုံတင်တယ်လည်းဘာမှမထူဘူးနော်အဲ့ဒါကိုလည်းပဲနားလည်ကြဟုတ်လား သဘောတရားကိုတော့ဘာနဲ့နားလဲတာအဲ့တော့မေးစရာရှိတာဒါမင်းနတ်ဖြစ်သွားပြီဗျာနော်တိတ်တဲ့လူကနတ်ဖြစ်သွားပြီဒီကလောက်တာဘာမှမသိဘူးဆိုဘယ်လောက်မရဘူးပေါ့သူလူဖြစ်သွားပြီသူကဟိုမှာနောက်နောက်တော့အမိပိုက်ထဲဝင်စားသွားပြီဘယ်လောက်ပြီးသူကသိတော့ဒီလိုဆိုရင်လည်းပဲသူ့တဏှာကုန်ရအောင်ဟုတ်တယ်မလားအေးဒါပေမဲ့လို့ကိုကလည်းပဲတေတဲ့ပုဂ္ဂိုလ်ဘာဖြစ်မှန်းလဲဘယ်သူမှမသိဘူးမလားအတိအကျကဘုရားရှင်တော့ဘုရားလျှောက်လို့ရအဲ့တော့အကယ်၍မတော်တဆသူက ဆိုတော့တစေတို့ဘာတို့လို့ပေါ့လေနော်ဘုသူမနတ်နတ်အနေစားတို့ပေါ့လေအဲဖြစ်နေခဲ့သည်ရှိတော့သူတဏှဂုံထယူပါစေဆိုပြီးတော့တဏှဂုံတင်တယ်လို့ဒီလိုပဲတို့ရတော့သဘောကျတာနော်အဲဒါကြောင့်မို့တဏှဂုံဟိုတင်တာတော့အလေးထုံးစံတိုင်းဒါလောက်တာအပြစ်မရှိပါဘူးဟာသို့တော့တို့လောက်တာဘာဆိုတာကိုနားလည်ထားရမယ်ဒါဘုန်းကြီးတော့ဘာပြောတယ်တော့မသိဘူးအဲ့တန်တဲ့ကိုနဲ့ပတ်သက်ပြီးတော့အဲ့ဒါ ကောင်းပြီတဲ့အဲ့တော့အခုတရဏဂုံအကြောင်းကိုတော်တော်နားလည်သွားပြီနော်ကံပြန်ပြောသမ်းပါအောင်တရဏဂုံဒါ class ကဒါတရားဟောတော့မဟုတ်ဘူးအဲ့တော့နော်တရဏပထမနားလည်ရမယ်ပြီးတော့တရဏဂမနဆိုတာနားလည်ရဟုတ်လားအဲတရဏဆိုတာဘာလဲတရဏဂမနဆိုတာဘာလဲနော်ဩ အဲလောက်ပေါင်းပြီးပြီးမှပြောမယ်အဲ့တော့တရဏဆိုတာကိုးခွေရာပုဂ္ဂိုလ်နော်ဘေးကိုဘေးရန်အန္တရာယ်ကို ဖြည့်ဆည်းပေးတတ်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်တရားဖြစ်ဖို့ပေါ့အဲ့ဒါတရဏနော်တရဏဂမနဆိုတာကအဲ့ဒီဘေးရန်ကာကကာကွယ်ပေးတတ်တဲ့ပုဂ္ဂိုလ်တရားကိုအဲကိုးခွေတာနော်အဲဟိုဘာပါလဲဆရာဖြစ်နေဆိုတော့အတိအမှတ်ပြုတာအေးအဲ့ဒါတရဏဂမနအဲ့တော့ တရဏဂုံပြီးတော့တရဏဂုံအမျိုးမျိုးရှိတယ်တရဏဂုံယူတာမျိုးဟုတ်လားအေးကိုကိုကိုစွန့်လှူပါတယ်လို့ပြောလိုက်ရင်လည်းတရဏဂုံယူပြီးသားဖြစ်နော်အရှင်ဖျားတာကိုကိုရရှိပါတယ်လို့ပြောလိုက်ရင်လည်းတရဏဂုံယူပြီးသားဖြစ်လုံးမဟုတ်ပါလဲအရှင်ရှင်ဖျားကိုဒီတော့ဆရာဖြစ်နေတိမှပြုတ်ပါတယ်ဆိုရင်လည်းဖြစ်နော်အရှင်ဖျားမှာတပါအရှင်ဖျားဆိုဖျားတရားတန်ခါပြောဟုတ်လားဖျားတရားတန်ခါမှာတပါရှိခိုးမှုဘာမှမလုပ်တော့ပါဘူးဆိုရင်လည်းဒါတရဏဂုံယူပြီးသားဖြစ်တရဏဂုံကဘယ်လိုလုပ်ပြီးတော့ပြတ်နိုင်လဲ နှမျိုးပုထုဇဉ်တွေမှာနှမျိုးပြက်နေအပြစ်ရှိသောပြက်ခြင်းအပြစ်မရှိသောပြက်ခြင်းအပြစ်ရှိသောပြက်ခြင်းဆိုတာကတခြားပါလာဝင်သွားတယ်အပြစ်မရှိသောပြက်ခြင်းဆိုတာကတည်တဲ့အခါမှာဖြစ်တယ်နော်ကောင်းပြီတရဏဂုံရဲ့အကျိုးတဲ့အဲ့ဒါငါခုနမပြောရသေးဘူးတရဏဂုံတရဏဂုံယူတော့ဘာအကျိုးရှိတယ်လဲတဲ့နော်ဆိုတော့ကိုလောကုတ္တရာတရဏဂုံကတော့မက်ပြီးရင်ဖိုးဆိုတာဖြစ်တယ်အဲ့ဒီဖိုးဟာတဲ့လောကုတ္တရာတရဏဂုံရဲ့ ဟိုဘာကောမလဲတိုက်ရိုက်အကျိုးပဲနော်ဟိုတရားဓုရတယ်ဆိုတဲ့အချိန်မှာခုနကငါပြောခဲ့တယ်ဘာစိတ်ဖြစ်တယ်လဲမက်ဆေ့ဖြစ်တယ်အဲ့ဒီ message နောက်ကိုဘာမှအခြားမရှိဘဲနဲ့ဖိုစိတ်ဆိုတာဖြစ်တယ်ဖိုစိတ်ကနှစ်ကြိမ်လည်းဖြစ်တတ်တယ်သုံးကြိမ်လည်းဖြစ်တတ်တယ်အဲ့တော့ met ဖိုဖိုဖိုဒီလိုဖြစ်တယ်အဲ့ဒီ met met ကအကြောင်းဖိုကအကျိုးဖလားဆိုတာအင်္ဂလိပ်လို fruit နဲ့တူ fruit result ဖိုဆိုတာအဲ့ဒါနော် နောက်တစ်ခါလေအင်္ဂလိပ်ပြောတာပို့ပြီးတော့နားလည်တဲ့စာသားပြောဗမာဖိုးဆိုလည်းဗမာစကားလို့ထင်တယ်မလို့ဟုတ်လားဖိုးဆိုမိဖို့ကြောင့်လည်းတကယ်ရောက်မသွားကြနဲ့ဟုတ်လားဒါဖိုးကတွေကလတ်တက်ကလည်းနော်အဲအဲ့ဒီလတ်တက်ကဖိုးကဘာပြောတာလဲဖလဆိုတဲ့စကားလုံးကိုဗမာလိုလှုပ်ထားတယ်ဖလဆိုတဲ့စကားလုံးက result ဆိုတဲ့အဓိပ္ပာယ်လေးရှိတယ်နော် fruit ဆိုတဲ့အဓိပ္ပာယ်ရှိတယ်ဗမာလိုလည်းပဲတစ်သီးဆိုတဲ့အဓိပ္ပာယ်လည်းရှိတယ်အကျိုးဆိုတဲ့အဓိပ္ပာယ်လည်းရှိတယ်တစ်သီးဆိုလည်းအမှန်တော့တစ်ပင်ရဲ့အကျိုးပဲဟုတ်တယ်မလားအဲ အဲ့ဒီအကျိုးဒါကြောင့်မို့မက်ကအကြောင်းဖိုးကအကျိုးဖြစ်တဲ့ကြောင့်မို့လောကုတ္တရာတဏ္ဍဂုံရဲ့တက်ရဲ့အကျိုးကပါလေဖိုးတဲ့နော်အဲ့ဒီလိုလောကုတ္တရာတဏ္ဍဂုံတီလို့မက်ဖို့ရတဲ့ပုဂ္ဂိုလ်ဟာဒုက္ခခတ်သိမ်းကင်းခြင်းလို့ပေါ့နော်ယ ahanan ဖြစ်သွားပြီတဲ့နော်ဒုက္ခခတ်သိမ်းကင်းခြင်းတာဒါကြောင့်မို့ဒုက္ခခတ်သိမ်းကင်းခြင်းကအကျိုးဆက်နော်အဲ့လိုဖြစ် လောကီတရဏဂုံကြတော့ပါလေတဲ့လောကီတရဏဂုံကြတော့ကောင်းရာမွန်ရာရောက်တာဒါလောကီတရဏဂုံအကျိုးနော်ပြီးတော့ဟိုအဲ့ဒီဖြစ်ဖြစ်ဖြစ်တဲ့ဘဝမှာဘောဂတံပဒါလို့ခေါ်တဲ့စီစဉ်ဥစ္စာနဲ့ပြည့်စုံတာတို့ဘာလို့ချမ်းသာကြွယ်ဝတာတို့ပေါ့လေဒါတွေဟာဒီလောကီတရဏဂုံရဲ့အကျိုးတဲ့အဲ့တော့ဟိုဘုရားဟောထားတဲ့ဂါထာတစ်ပုဒ်ရှိတယ်နော်ဟိုမဟာသမယတို့ရတဲ့လူများပါလာတယ် ပါကြဘူးလားဟမ်အဲယေကိတိဗုဒ္ဓံတရဏံကတာတိနတိကမိတ္တံတိအပါယဘုမေပဟာယမာနုတံတိဟံဒီဝကာယံပရိပုရတံတိဆိုတာဘုရားဟောထားတဲ့ဂါထာတစ်ခုရှိအဲ့ဒီဂါထာကိုတက်ရိုက်အဓိပ္ပာယ်ပြန်မယ်ဆိုရင်မြတ်စွာဘုရားကိုကိုးကွယ်ရာဟူ၍စီးကပ်တဲ့ပုဂ္ဂိုလ်တွေဟာတဲ့အပယ်ဘုံတို့မလားမရောက်မလားမရောက်ကြရဘူးတဲ့နော်သိပြီးတော့နောက်အပယ်မကြဘူးလို့ဆိုတော့တရဏဂုံတည်ရင်တရဏဂုံမြဲရင် သေးပြီးတိုင်အောင်တဏှာကိုမြဲနေပေါ့နော်အဲအဲ့ဒီအဲ့လိုပုံကိုယ်တွေဟာလူဘဝကိုစွန့်သွားပြီးတဲ့နောက်နတ်ဘဝကိုရောက်ကြလိမ့်မယ်တဲ့နတ်ပြည်တော်အေကံရောက်မယ်ပေါ့လေဒါအာဒါမှတဏှာကိုတည်မြဲခြင်းအကျိုးအခုဒီခါထာအရဆိုရင်အပယ်မကြဘူးနတ်ပြည်ရောက်မယ်နော်ဒါတရဏဂုံရဲ့အကျိုးအဲ့ဒီတရဏဂုံကမပြတ်ပြီမဲ့လို့ညှဉ်းနှွမ်းနိုင်တယ်နော် မပြတ်ပြီမလို့ညင်နွမ်းနေတယ်တဏှာကိုညှိုးတယ်ပေါ့ဟုတ်လားဖြစ်နိုင်တယ်ဒါပါလေနားမလဲခြင်းတဲ့အဲပြင်လားအဲ့ဒါတော့တို့ပပိုင်းနဲ့တက်ရိုက်တက်ရိုက်လာပြီးထိနေနော်နားမလဲပဲနဲ့ယူယူရင်ကတဏှာကတန်းတန်ရှင်းရှင်းမရမတမရှင်းဖြစ်နေပါနော်ပြီးတော့တန်တရားဖြစ်မယ်တဲ့တခါလေတန်တရားတွေနဲ့တဏှာကိုယူမယ်ဘုရားကဟုတ်မှာဟုတ်ကလားဟမ် နော်ဒီတရားကျင့်လို့ဟိုကိလေသာကင်းတယ်ဆိုဟုတ်မှာဟုတ်ကလားနဲ့အဲ့လိုတန်တရားဖြစ်နေရင်လည်းပဲဒါတရဏဂုံညင်နွမ်းနေနော်အဲ့တော့ဟိုဒီလိုရှိတယ်ကွာတို့ဘုရားဟောထားတာတခုရှိတယ်ဘာပဲဖြစ်ဖြစ်အယမ်းမယုံနဲ့ဟုတ်လားကိုယ်တိုင်တွေးရှိနားလည်ပြီးတော့မှ ဟုတ်တယ်မဟုတ်တယ်ဆုံးဖြတ်ပြီးတော့ ကောင်းတဲ့ဟာဆိုရင်လည်းပဲကိုယ်ကလိုက်နာကျင့်ကျင့်သုံးရမယ်မကောင်းတဲ့ဟာဖြစ်ရင်လည်းပဲအဲပယ်ရမယ်ဆိုတော့မြတ်စွာဘုရားဟောထားတာရှိတယ်ဟုတ်လားအဲ့တော့တခါတလေကြတော့ something we have to take on faith နော်အဲ့ဒါတို့ဗုဒ္ဓဘာသာမှာလည်းရှိတယ်တို့ကတော့လက်မထောင်ထောင်ပြီးတော့ပြောကြတယ်ဗုဒ္ဓဘာသာမှာတခါလဲ blind faith ဆိုတာမရှိဘူးနော်တခါလဲကိုယ်ကိုယ်တိုင်နားလည်ပြီးတော့ကိုယ်ကိုယ်တိုင်သိမှဒါမှန်းတော့မှန်တယ်ဒါမှမဟုတ်တခါလေကြတော့ blind တော့မဟုတ်ဘူးထင်တယ်ကွာဒါမှမဟုတ် fake ဘုရားကိုယုံကြည်ပြီးတော့တို့ကအမှန်လို့ယူရတာလေအများကြီးရှိတယ်ဒါမင်းတို့အပြောလွန်ပါဆိုလို့ငါပြောတာနော်ကိုကသိအပြောလွန်ချတယ်သူများဝင်ထိုးလိုက်ရင်ဒါကမဖြေမဖြေနိုင်ဖြစ်နေတယ်ဟုတ်လားအဲ့တော့ကံကံရဲ့အကျိုးတဲ့ဒါလည်းတို့ကဘုရားယုံပြီးတော့တို့ကလည်းယုံနေတာကိုကိုယ်တိုင်သိသလားကိုကိုယ်တိုင်မြင်သလားနော်အကုသိုလ်ကံပြုလို့အကုသိုလ်အကျိုးရတယ်ကုသိုလ်ကံပြုလို့ကုသိုလ်အကျိုးကိုကိုယ်တိုင်မမြင်ဘူးဟုတ်လား ဒါမှလည်းဘုရားဟောထားတယ်နော်ကျမ်းဂန်နေရှိတယ်ဆိုတော့ဒါတွေကြည့်ပြီးတော့တို့ကမြတ်စွာဘုရားဆိုတာဘယ်တော့မှမဟုတ်မှန်တဲ့စကားမပြောဘူးဟုတ်လားအဲ့တော့မြတ်စွာဘုရားပေါ်မှာယုံကြည်ပြီးတော့တို့ကလည်းပဲဒါကိုအမှန်လို့ယူဆပြီးတော့သူများလည်းတစ်ဆင့်ဟောပြောနေဟုတ်တယ်မဟုတ်လားကောင်းတာလို့ရင်ကောင်းကောင်းတဲ့အကျိုးရတယ်မကောင်းတာလည်းမကောင်းတဲ့အကျိုးရတဲ့စားအတိအကျမြင်တာမဟုတ်ဘူးဒါပေမဲ့လောကမှာဒီလိုပဲဖြစ်တင်နေတယ်ဟုတ်တယ်မဟုတ်လားဒီလိုဒီလို logical thinking နဲ့တာတော့တာ intuitive knowledge နဲ့တော့မသိဘူးနော် ထို့အတူပဲနောက်ဘဝနောက်ဘဝရှိတယ်ဆိုတော့လည်းပဲတို့ကဘုရားဟောကိုလေးစားပြီးတော့ယုံပြီးတော့တို့ကနောက်ဘဝရှိတယ်ပြောရတာဟုတ်တယ်မလားနောက်ဘဝရှိတာတကယ်သိတယ်လို့ဘယ်နှယောက်ရှိလဲတကယ်မြင်တယ်လို့တို့เจ้าမှာတော့ရှိတယ်နော်ဆရာတော်ဥတော်ဗနာရှိတယ်သူသူသူနောက်ကသူသူမှတ်မိတယ်ဟုတ်လားအဲအဲ့လိုဘုန်းကြီးကြတော့ဘယ်တော့မှညင်းလို့မရတာဟုတ်လားသူကဒါမှမဟုတ်တခြားလူတွေကသိမှမသိပဲဟုတ်တယ်မလား နောက်နောက်တော့လည်းဘာဘာဘွားဖြစ်ခဲ့မှမသိဘူးရှိလည်းပါရှိမှမသိဘူးပေါ့ဟုတ်လားရှိတကယ်ရှိလားမရှိလားဆိုတာလည်းတကယ်ပြောရင်မသိဘူးပဲဟုတ်တယ်မလားဒါမှလို့မြတ်စွာဘုရားဟောထားတာကိုသူကလေးစားပြီးတော့မြတ်စွာဘုရားဟာခုနပြောလို့ဘယ်တော့မှမဟုတ်တဲ့မှန်မှန်နဲ့တကားမပြောဘူးအဲ့တော့မြတ်စွာဘုရားဟောတာဟုတ်မှာပဲဆိုပြီးတော့သူကယူဆပြီးတော့ပြောတယ်အေးအဲ့လိုဟာတွေကြတော့ we have to take on faith not blind faith but still it is faith အဲ့အဲ့ဒါလေးနားလည်ထားရအောင်နော်ဒါဖြင့် မင်းတို့ဒီလိုပဲအမြဲတမ်းကြီးဘုရားဘုရားဘုရားဟောတာပဲဒီလိုပဲလက်ခံပြီးယုံနေမလားမင်းတို့ကိုယ်တိုင်နားလည်အောင်မလုပ်နိုင်ဘူးလားဘုရားကနီးပေးထားတယ်လုပ်တယ်ဆံရအောင်အားထုတ်လေအဘိညာဉ်ဆိုရအောင်အားထုတ်လို့အဘိညာဉ်ရရင်နောက်ဘဝတွေလည်းအကုန်လုံးခါရဲဟိုဘာခေါ်လဲရုပ်ရှင်မှာကြည့်တယ်လို့မြင်မယ်ဟုတ်လားတတ်တော်တွေတဘွားကသေပြီးတော့တဘွားဖြစ်နေတာလေဒါတွေလည်းမြင်တယ် ဒါဘုရားမမြင်နိုင်လည်းမဟုတ်ဘူးတာဝကတွေလည်းမြင်နိုင်တယ်လို့ဆိုဟုတ်လားအဲ့တော့အကြမ်းမြင်ရတော့အဲ့ဒါမျိုးမဟုတ်ဘူးဒါကတော့တကယ် direct knowledge ကိုဘွားကိုဘွားကိုမြင်တယ်ဒါမလို့သူမြတ်ဘွားနဲ့တော့ကိုဘွားနဲ့စက်သမျှတော့သူမြတ်ဘွားလည်းပါတော့မှာပေါ့ဟုတ်လားဒါမလို့ဗရဏကတော့ကိုဘွားကိုမြင်တယ်အဲ့လိုအပင်ရှင်အထုတ်ပြီးတော့ဟောပြုတ်နိုင်ရင်တော့ကိုကိုယ်တိုင်အဲ့ကြတော့ကိုယ်တိုင်သိဖြစ်သွားတယ် ဟိုကလိုပဲကွာအကင်ငါပြောမယ်အခုမင်းတို့မင်းတို့ဟိုအက်တမ်ရဲ့အကြောင်းကိုမင်းတို့ငါပြောပြတာလားဟမ် structure of atom ပြောပြတာလားပြောပြတတ်တယ်ဟုတ်တယ်မလားမင်းမင်းကိုယ်လည်းမြင်ဘူးလားအဲ့ဒါနော်ဒါမလို့ဒါကိုယုံပြီးတော့ပြောနေတာဟုတ်လားသူက scientist တွေကသူတို့သူတို့ကိရိယာကြီးတွေနဲ့သူတို့ရှာထားလို့တွေ့ထားပြီဆိုတော့သူတို့သူတို့ကရေးထားတော့ဒီလူတွေကတို့ညာမှာမဟုတ်ဘူးဟုတ်လား ထပ်ပြီးတော့သူတို့အဲသူတို့ထောက်ထမ်းတဲ့ဟာကိုတို့ကယုံပြီးတော့တဆင့်တို့ကပြောပြတယ်ဟုတ်လားအဲအလဲနျူကလ িয়াস ရှိတယ်ပါလေဘာလဲအီလက်ထရွန်တို့ပရိုတွန်တို့ကပတ်သွားနေပါလေနဲ့တို့လည်းပြောနေတာဟုတ်တယ်မလားအဲ့ဒါဟုတ်တို့တကယ်သိလို့ပြောတာလားဟုတ်ပါဘူးနော်စာအုပ်ထဲဖတ်ပြီးတော့ဒါလေးသိပြီးပြောတာဟုတ်လားအေးအဲ့လိုပေါ့ဒါကြောင့်မို့ဟိုဘာကောင်းလဲမြတ်စွာဘုရားကိုစိတ်ချပြီးတော့ပေါ့ဟုတ်လားယုံကြည်ရတဲ့အားတွေလည်းတို့ဗုဒ္ဓဘာသာမှာတော့ရှိတယ် ဒါပေမဲ့လို့ဘာပဲပြောပြောဟိုတချို့ဟာတွေကြတော့ဟုတ်တယ်တကယ်နော်ခုနကိလေသာကင်းတယ်ဆိုတာအတိအကျဆိုတာအဲ့ဒါကိုတခါဟိုပုံနှက်တယောက်ကမြတ်စွာဘုရားမေးလို့တန်တိဋ္ဌိကဟိုမျက်မှောက်မှာတွေ့နိုင်တဲ့အကျိုးတရားကဘယ်လိုဟာမျိုးတော့ဘုရားမင်းစဉ်းစားကြည့်တဲ့ဟာတစ်ချိန်မှာမဲကုသိုလ်စိတ်တွေဖြစ်နေအဲ့ဒီချိန်မှာမဲအကုသိုလ်စိတ်ရှိလာတယ်မင်းမင်းမင်းတန်တာငါမရှိဘူးအဲ့ဒါကကိုယ်ကြီးတရားပဲအဲ့ဒါမျိုးကြတော့သူများယုံကြမလို့ကိုယ်ကိုယ်တိုင် သိနိုင်ကိုယ့်ကိုပြန်စဉ်းစားကြည့်လိုက်ငါစိတ်ဟာကောင်းတဲ့စိတ်ဖြစ်တာလားမကောင်းတဲ့စိတ်ဖြစ်လားဟုတ်တယ်မဟုတ်လားကောင်းတဲ့စိတ်ဖြစ်နေတယ်ကုသိုလ်စိတ်တွေဖြစ်နေအကုသိုလ်မရှိဘူးနော်အကုသိုလ်စိတ်ဖြစ်နေတယ်ကုသိုလ်စိတ်မရှိဘူးဒါတွေကိုသိတာဒါကတော့ကိုယ်တိုင်သိနေသူများမေးပြန်မလို့နော်ဒီအဲ့ဒီလိုရှိတယ်ဒါကြောင့်မို့ဟိုတချို့ဟာကြတော့တို့ကဟိုလက်လှမ်းမမိသေးလို့ပေါ့နော်ခုနပြောလို့တို့လိုလက်ဖြတ်သွားပြီးတော့တို့ဘာခေါ်လဲ electron microscope လားအဲ့ဒါမျိုးတွေနဲ့ဘာတွေနဲ့မလုံနိုင်သေးလို့တို့ရေးတာနဲ့ပဲတို့ကကျင့်နေပြီးတော့ယုံနေတယ် ဒီနေ့တို့လုံနိုင်လို့သွားပြီးတော့တို့လိုပဲတက်လို့လုံနိုင်ရဲ့အဲကြတို့လည်းတို့လိုဖြစ်မှာအဲထို့တူပဲဒီဟိုခုနပြောတဲ့အဘိညာဉ်ဆိုတာကြီးရအောင်တို့ကမလုံနိုင်သေးလို့ဟုတ်လားရသော်ဘုရားဟောတာကိုပဲတို့ကယုံကြည်တယ်တို့ကိုယ်တိုင်ဒီနေ့မှာအဘိညာဉ်တွေမှာရအောင်အထုလို့ရရင်တော့ဒါကြတော့ဘလို့မှယုံစရာမလိုတော့ဘူးကိုယ့်ဟာကိုမြင်သွားပြီနော်ဒါကြောင့်မို့ရှင်းတော့မြတ်စွာဘုရားလက်ထက်ကယဟန္တာတွေကိုအယုံယုံကြည်မှုမရှိတဲ့ပုဂ္ဂိုလ်တွေလို့သုံးတဲ့စကားလုံးတစ်လုံးရှိတယ်နော် ရုပ်တရက်ကြည့်လိုက်ရင်တော်တော်ရင်သိတဲ့စကားတော့တရားမရှိဘူးပေါ့ဘာခေါ်မှလို့ပြောတယ်ရဟနာတွေမှာတရားမရှိဘူးယုံကြည်တာယုံကြည်မှုမရှိဘူးဆိုလိုတာကတော့သူများကိုယုံကြည်ရတာမျိုးမရှိဘူးသူများအပြောနဲ့ယုံကြည်တာမျိုးမရှိဘူးလို့ဆိုတယ်သူကိုယ်တိုင်တရားသိတာပဲသူကိုယ်တိုင်တရားတွေ့တာနိဗ္ဗာန်သူကိုယ်တိုင်မြင်ထားတယ်သူများကလာပြီးတော့ပြောစရာမလိုဘူးသူများစကားကိုသူများစကားအယယုံစရာမလိုဘူးနောက်ဆုံးဖရာစကားအယတောင်ယုံစရာမလိုတော့ဘူးသူကသူကိုယ်တိုင်မြင်သွားပြီပေါ့အဲဒါကြောင့်မို့ယဟန္တာကိုတခါလေး အတ္တတပုဂ္ဂိုလ်နော်တရားတရားရိုးရိုးတိုင်းဘာသာပြန်လိုက်ရင်တရားတရားမရှိတဲ့ပုဂ္ဂိုလ်ဆိုတဲ့အဓိပ္ပာယ်မျိုးဖြစ်တယ်အမှန်တော့မဟုတ်ဘူးအဲဒီသူများယုံကြည်မှုဖြင့်သူသူများကိုယုံကြည်ပြီးတော့လိုက်ပြီးတော့ယုံရတာမျိုးမဟုတ်ဘူးပေါ့လေကိုကိုယ်တိုင်သိပြီးတော့သူ့ဘာသူဆုံးဖြတ်ပြီးတော့သူ့ယုံကြည်မှုသူရှိပြီးသားဆိုတော့သူများအာကိုဆံမလို့အဲ့လိုအဓိပ္ပာယ်ရှိထားပါလားအေးဒါကြောင့်မို့အခုဒီနေ့ဒီတရဏဂုံနဲ့ပတ်သက်ပြီးတော့နားလည်ပြလေးတွေဒါလေးဆိုတော်တော်ပြည့်စုံသွားပြီရှင်နော် တရဏဂုံတင်နေဆိုတာတရဏဂုံယူတာပဲနင်တို့နေတိုင်းဗုဒ္ဓဗုဒ္ဓံတရဏကိသံပြီးဆိုနေရင်ဒါတရဏဂုံယူနာပဲအေးအဲတို့တို့ဗမာတွေမှာထုံးစံရှိထုံးစံရှိတယ်ဟုတ်လားတချို့မသေးခင်ကတရဏဂုံတင်နေဆိုတာအမှန်ကတော့လောပါအောင်ထင်ဟုတ်လားဘာလို့ဆိုသူဟာနေတိုင်းဗုဒ္ဓံတရဏကိသံပြီးဆိုနာပဲတရဏဂုံရှိနာပဲဒါကလို့လုံးလေရှိကြတယ်ဗမာပြည်မှာ ဟုတ်တယ်မလားတချို့ဘုန်းကြီးဘွားကြီးတွေမသိခင်တဏ္ဍကုံတင်တယ်သူသေတော့သူ့သားသမီးတွေကဘာလုံးမှမသိဘူးပေါ့လေတဏ္ဍကုံတင်မှမဟုတ်ဘူးဆိုပြီးတော့ဒါကလူခုနပြောတဲ့အစွဲအလန့်လေးတွေပေါ့မှန်တော့ဟိုအဲ့ဒါကတော့မလို့လို့ပြန်တော့ကြတို့ဘုန်းကြီးတွေလက်ရနဲသွားလိမ့်မယ်ထင်တယ်နော်မှန်တော့ဟိုမလို့အောင်ဟမ်လွတ်တော့အပြစ်ရှိတာတော့မရှိဘူးနော် လောက်တဲ့အတွက်တော့သူကုသိုလ်ရတာပေါ့ဟုတ်လားအပြစ်မရှိပါဘူးသို့တော့ဟိုတခါလေကြတော့ဘာလို့ဖြစ်တယ်လဲဆိုတော့ဒါကိုလုံကောင်းတယ်လို့ပြောလိုက်တဲ့ခါကျတော့မလို့ရင်အပြစ်ရှိတယ်အဲ့လိုလဲယူသွားယူသွားတဲ့ကြောင့်များဆန်ပြီးတော့ဟုတ်လားဒီလိုမဟုတ်ဘူးဟိုဒါဟာမလုတ်လဲရတယ်လုတ်လဲရတယ်လုတ်တော့လည်းပဲလုတ်တဲ့အတွက်သူအဲ့ဒီဟာတော့ကုသိုလ်ရတာပေါ့တဏ္ဍဂုံပြင်းနေဆိုတာတော့ခုနကပြောသလိုပဲဟုတ်လားကိုအသက်ရှင်နေတယ်ကိုနေတိုင်းတဏ္ဍဂုံယူနေတာပဲကိုထပ်တင်စရာမလိုဘူးနော်မလိုဘူးဆိုတော့ဟုတ်လား နေရာဖျားရှိခိုးရင်ဗုဒ္ဓတဏ္ဍကိစ္စပြီးသိုးနာပဲဟုတ်တယ်မလားအဲတော့ဒါကိုမှမသိမချင်းဒီဘာသာကိုမစွန့်မချင်းမသိမချင်းကိုမှတဏ္ဍကုန်တည်တယ်အဲနောက်ထပ်ထပ်ပြီးတော့တင်စရာလိုသေးလားမလိုသူသူခုနလို့မသိခင်တဏ္ဍကုန်တင်သွားမှလို့သိသွားပြီးတော့နောက်တဏ္ဍကုန်ပါသွားမလားမပါဘူးလေကျန်းလာဆိုထားပြီနော်ဟိုကလို့ဘာခေါ်လဲအင်းအင်းရှွားနဲ့လှုပ်လို့ဘာလဲကြိုတင်လှုပ်လို့မရဘူးပေါ့ဟမ်ဟို ငါသိပြီးတဲ့နောက်လည်းတရဏဂုံပါပါသေးတယ်တော့လှုပ်လို့မရဘူးဟုတ်လားဒီမှာဆိုထားတယ်သိရင်တော့မင်းဘာပဲဖြစ်ဖြစ်ဟိုဘက်မပါတော့ဘူးဟုတ်တယ်မလားအဲ့တော့အပြစ်မရှိပါဘူးနော်အပြစ်မရှိတဲ့ပြင်အကျိုးလည်းရှိပါတယ်သို့တော့မလုပ်တဲ့လူကိုသွားပြီးတော့မင်းတို့မင်းတို့မှာတခုလုံးနဲ့အပြစ်ရှိတယ်ဒီလိုတော့မပြောနဲ့တရဏဂုံမဟုတ်ဘူးအဲ့ဒါက ဟိုတေခါနီးမှာအာယုံကောင်းအောင်လုပ်ပေးတာဒီတေခါနီးမှာဘာဖြစ်တတ်တယ်လဲဆိုရင်နမိတ်ထင်တတ်တယ်တေခါနီးမှာဟိုသုံးမျိုးမှာတစ်ခုခုပေါ်တတ်တယ်လို့ဆိုသူချမ်းသာတယ်ဟိုနောက်ကလုတ်ခဲ့တဲ့ကံတစ်ခုခုကဒီမဲ့လို့အခုချက်ချင်းလုတ်နေရတယ်လို့သူသူစိတ်ထဲမှာပေါ်နေတယ်အဲသူသူသူမျက်စိမှာမြင်တယ်ဆိုတာသူစိတ်ထဲမှာပေါ်နေတယ်ဆိုတော့နောက်ဘွားကအဲဒီနောက်ဘွားတဲ့ နောက်ဘဝဖြစ်ဖြစ်ဒီဘဝဖြစ်ဖြစ်ဒီဘဝပြတ်ကြပါလားဟုတ်လားဆိုတော့ तू ကောင်းမှုကုသိုလ်တစ်ခုခုလုပ်ခဲ့တယ်အဲ့ဒီကောင်းမှုကုသိုလ်ကံဟာအဲ့ဒီခံနီးမှာလာပြီးတော့ तू ပေါ်နေတခါတလေကျတော့ကံတက်တက်တင်ပေါ်တာ तू ကနော်တခါတလေကျတော့ကံမဟုတ်ဘဲနဲ့အဲ့ဒီကံပြုတဲ့အခါမှာအချမ်းအယံဟာတွေဆိုတော့အလှူတန်းလုပ်တယ်ဆိုလူကြီးကလူကြီးကဝတ္ထုပစ္စည်းတွေအလှူခံပုဂ္ဂိုလ်တွေပါတယ်ညာတွေအဲ့ဒီလိုပေါ်ဟုတ်လား သို့မဟုတ်မုတ်ဆိုးဆိုပါတော့ဆိုရင်လည်းပဲတကယ်လက်နဲ့ဒီဘာတွေပေါ့လေအဲ့လိုဟာတွေသားကောင်ပြည့်နေတာတွေပါအဲ့ဒါတွေပုံတယ်ဟုတ်လားသို့မဟုတ်ရင်လည်းပဲနောက်ဘဝသူဖြစ်မဲ့ဘဝရဲ့အတိတ်နမိတ်တွေပုံတယ်အဲ့လိုသုံးမျိုးတစ်ခုခုပေါ်နိုင်တယ်နော်ဘာလဲတော့ပထမတစ်ခုကဘာလို့ကံနော်ရှင်းတုန်းကပြုခဲ့တဲ့ကုသကံအကုသကံအကုသကံအကုသကံကပေါ်လာတယ်သို့မဟုတ်ရင်အဲ့ဒီကံပြုရမှာ ဟိုသူ့ဗမာဘုန်းကြီးအသုံးနဲ့သုံးတော့အဆောက်အဦလို့သုံးတယ် not building နော်အဆောက်အဦဆိုရင် instrument လို့ဆိုလို့အဲ့ဒီကံပြုတဲ့အခါမှာအချံရံပါတဲ့ပစ္စည်းတွေဟမ်ကာမကုသိုလ်ပြုတယ်နော်အလှအလှအလှကုသိုလ်ကိုအာပေါ်ပြီးဆိုတော့ကုသိုလ်အလှကုသိုလ်တက်တက်တင်ပေါ်ရင်လည်းကုသိုလ်ကံပေါ်ကံပေါ်တယ်အဲ့ဒီ အဲ့ဒါတွေမကဘူးဒီအဲ့ဒီသင်္ကန်းတွေပါလေဟုတ်လားဘုံကြီးတွေလှူနေပါလေပေါ်လာတယ်ဆိုရင်ဒါကာမနမိတ်နော်အဲ့ဒါကိုကာမနမိတ်လို့ခေါ်တယ်ပထမဟာကိုကံလို့ခေါ်တယ်မာတော့အဲ့ဒီကံပြုတဲ့အခါမှာမပါရင်မဖြစ်တဲ့အချမ်းအရာအကြောင်းနေပေါ့သုံးမဟုတ်တတိယကတော့ရောက်မဲ့ဘဝရဲ့အတိတ်နမိတ်အဲ့ဒါကိုဂတိနမိတ်လို့ခေါ်တယ်နော်အဲ့တော့ကံကာမနမိတ် ခတိနမိတ်သုံးမျိုးဒါအဘိဓမ္မာလည်းရောက်သွားပြီနော်နင်တို့ဒါဒါအတော်နည်းနည်းသွားပြီဟုတ်လားဒါတေဂာနီမှာအဲ့ဒီသုံးမျိုးမှာတစ်မျိုးမျိုးပေါ်တတ်တယ်အဲ့ဒီသုံးမျိုးကတစ်မျိုးမျိုးပေါ်ရင်ဒါသိသွားမှာဟုတ်လားကံပေါ်နေမယ်ကာမနမိတ်ပေါ်နေမယ်သို့မဟုတ်ဂတိနမိတ်ပေါ်နေမယ်ဂတိနမိတ်ဆိုတာဆိုတော့နောက်ဘဝလူပြန်ဖြစ်မဲ့လူဆိုရင်အမိဝမ်းရည်လို့ခေါ်တာပေါ့နော် inside wall of the world ပေါ့အဲအဲ့ဒါမျိုးမြင်တယ် နေရကြမကောင်းဖြစ်လဲနေရမီးတို့ဟုတ်လားနေရနေရဒိန်တို့ခွေးနဲ့ကြီးတို့ဘာတို့တွေဒါမျိုးပေါ်လို့နတ်ပြည်ရောက်မဲ့လူဆိုလဲနတ်နတ်ပရိသအာရောခပါခေါ်လဲအဲနတ်ဗိမာန်နေပါလေနတ်သမီးတွေအဲ့လိုပေါ်မှာပေါ့အဲ့ဒီတစ်ခုခုကပေါ်တတ်တယ်ပေါ်တတ်တယ်မဟုတ်ပေါ်ကိုပေါ်မယ်ဒီသုံးခုမှာတစ်ခုခုပေါ်အဲ့ဒီတစ်ခုခုပေါ်ရင်းပဲသူဟာတည်သွားမယ်ဟမ်အေးအဲ့ဒါကသူတို့သူတို့နိစ္စရနိစ္စရဖြစ်သွားတယ်လေ အဲ့လိုဖြစ်တော့ကိုမင်းမင်းမင်းဟာငါထက်ရမယ်ပရိတ်ရွတ်တာဟာပရိတ်ရွတ်တာဟာသေတဲ့လူအာယုံကောင်းရအောင်လုပ်ပေးတယ်မတော်တဆသူ့မှာမကောင်းတဲ့အာယုံချင်းနေတော့မှဒီကပရိတ်ရွတ်ပေးလို့ तू ကပရိတ်တန်လေးနားလေးရလို့အော်ဒါဘုရားဘုရားတရားပါလားဆိုတဲ့ကုသိုလ်စိတ်ကလေးဖြစ်သွားရင်ခုနချင်းနေတယ်မကောင်းတဲ့နမိတ်တွေပျောက်သွားပြီးတော့ကောင်းတဲ့နမိတ်ပေါ်လာမယ်အဲအဲ့ဒါကြောင့်မအဲ့လိုလုပ်ပေးတာ ဟုတ်လားတချို့တတ်နေသေးရင်သူ့ကိုပဲအလှူဒန်းလေးလုပ်ခိုင်းတယ်ဒေတာနည်းကနော်ဒီနေ့ဟိုဒကာကြီးတယောက်ဆုံးကနေတူသွားတယ်သွားတော့အပြီးတော့အသေးခေါင်းနော်ဟိုဆေးရုံမှာပေါ့လေတို့ဝင်သွားတယ်သူကမရှင်းရှင်းလန်းလန်းနှုတ်ဆက်လို့အဲ့ဒါသူကလည်းသွားပြေးရုံနဲ့သွားတာသွားတာလေသူသူဟာလည်းပဲ ပြောပြီးတော့9မိနစ်လောက်ကြာတော့သူဖောက်လာတလိတွေပါလေဖြစ်လာဗျာနည်းနည်းဘာဖြစ်လာဟာဟာတက်တက်ရှိတော့ထပ်ပြီးတော့အဲ့ဒါဟာအချိန်ကြီးမလှဘူးဆိုတော့အဲ့ချိန်ကမှဘုန်းကြီးတို့ကပြည့်ရွတ်တာအဲ့ပြည့်ရွတ်နေရင်သူသေသွားတာအာသိကောင်းတာသေတာတော့ထားပါတော့လေဟုတ်လားသေတာတော့မကောင်းဘူးပေါ့ဒါမှမဟုတ်ဒီလိုသေသွားတာတော့အသေးကောင်းဘုဒ္ဓဘာသာတွေဒီလိုသေနိုင်ဖို့မလွယ်ဘူးနော်ဒီလိုသေနိုင်ဖို့ကြိုးစားရမယ်ဒါဆိုလို့လေဟုတ်လား သေခါနီးမှာကလည်းပရိတ်နဲ့သေတော့တာပရိတ်နာရင်သေတော့တာ medically ပြောရတာသေတော့အသက်ဆက်သွားပြီဆိုရင်တော့ hearing ပေါ့အဲချက်ချင်းပွင့်သွားပြီရှိသေးတယ်အော်ဟိုဒီ motor control ဒီ master control ကမရှိတော့ဘူးပေါ့ဘယ်မှမထုတ်နိုင်တော့ဘူးဒါပေမဲ့အဲ့ဒီဥစ္စာနည်းနည်းလေးကြံသေးတယ် ချို့ကလည်းမိနစ်ပိုင်းချို့ကလည်းနိုင်ပိုင်းလောက်ကိုပြောတယ်အဲ့ဒီအချိန်မှာဘုရားသာတွေ့လို့ရှိရင်သူကသိပြီးတယ်လို့အဲ့ဒီအဲဒါကတော့ဖြစ်နိုင်တော့လေဟို clinically dead နဲ့ဟုတ်လားဟိုအဘိအဘိဓမ္မာ dead နဲ့ဒါတူချင်မှတူမှာပေါ့ဟို clinically dead ဆိုတာကတော့သူနှလုံးမခုန်တော့ဘူးဘာဘူးဆိုရင်ဒါသူသေပြီလို့ပြောလိုက်တာဒါမှမဟုတ်တကယ်သေတာဟုတ်ချင်မှာဟုတ်မယ်ဟုတ်လားအဲ့ဒီဟာနောက်အတော်ကြာမှသေချင်လည်းသေမယ်အဲ့ဒါမတိုင်ခင်သေချင်လည်းသေမယ်ပေါ့လေတော့ဒါကတော့ တတိကြဘယ်သူမှမသိနိုင်ဘူးဟောစိတ်ပညာအရကတော့ဒီခန္ဓာကိုယ်ရဲ့ physiology ကြည့်ပြီးတော့တို့ကဟိုတကယ်အလုံးမလုံးတော့တဲ့အချိန်မှာဒါဒိတ်ပြီးလို့ပြောလိုက်တာဟုတ်အဲဘာပဲဖြစ်ဖြစ်အဲဒီအခုလို့အချိန်နေဖန်တီးပေးတာနော်ရှင်းတော့ဝတ္ထုတခုရှိတယ်ဟာပြောဦးတယ်ထွားတယ်ဒီဝတ္ထုဟမ်စတန်ဒီတရိရလားဟမ်ဟိုအရင်တော့ပြောဦးတာဖြစ်တယ်ဟုတ်လား ဟိုမုတ်ဆိုးကြီးတယောက်ရှိတယ်လေသူကတစ်သလုံးမုတ်ဆိုးလောက်လာသူအသက်ကြီးတဲ့ခါကျတော့သူ့သူ့သူ့မှာသားတယောက်ရှိတော့သားတယောက်ကယဟန္တာဖြစ်တော့သူ့ကိုဘုန်းကြီးလုပ်ပေးထားတာပဲဘုန်းကြီးလုပ်ပေးထားပြီးတော့နေတော့သူသေတော့မှဖြစ်တော့ဒီခါတဲ့ညမိတ်တွေကမကောင်းတာတွေကြီးလာတော့တော့ဘောလားတစ်သလုံးကမုတ်ဆိုးကိုကတတ်လာတာဟောအဲ့လိုဖြစ်တော့ခါတဲ့နောက်ကခွေတွေကလိုက်ပါတွေကလိုက်ဆိုသူအော်တော့လာတယ်ကြာတကယ်ပေါင်းကဲပေါင်းဘလုံးကခွေတွေကလိုက်ကုန်ပါဆိုတော့ ရဟန္တာဖြစ်တဲ့သားကသိတယ်လေငါပြီးတော့ဒီတိုင်းပြီးရင်တော့သွားတော့ပါပဲအပယ်ဆိုတော့ဒါနဲ့တခါတည်းအဲဒီဦးစင်းကြီးကိုစေတီရင်ပြင်ကိုပင့်သွားတယ်ပင့်သွားပြီးတော့သူ့တပည့်တွေကိုပန်းလိုက်သွားရှာခိုင်းပြီးတော့ပန်းလေးရလာတဲ့ခါကျတော့ဦးစင်းကြီးဘုရားကိုလှူဟုတ်လားဒါဦးစင်းကြီးကုသိုလ်ဘုရားလှူပဲပန်းဘုရားလှူကြီးအဲ့ဒီလိုဘုရားဘုရားစိတ်လည်းရောက်သွားရောခုနဟိုကနေပျောက်သွားတယ်မကောင်းတဲ့နမိတ်တွေပျောက်သွားပြီးတော့ကောင်းတဲ့နမိတ်တွေနဲ့သမီးတွေပါလေသူမြင်လာတယ် ပြောတယ်ဟာမင်းမိတွေးတွေလားနေပေါ့လေအဲ့လိုပြောတယ်လို့ဆိုတာပဲနော်အဲ့ဒီအချိန်မှာသိသွားသိသွားတော့သူလက်ပြီးသွားဖြစ်တယ်ဒါမှမဟုတ် तू ကကံကောင်းတာကတားကယဟန္တာကိုယဟန္တာဆိုတော့တားလည်းသိတယ်ပုံမှန်ကြာကြာမဖြစ်မနေနိုင်ဘူးဆိုတော့ဘာလို့တလုံးကမကောင်းတာလှုပ်လာဒါလေးဒါလေးကကောင်းမှုလေးကဒီမှာကတ်လှုပ်တာမဟုတ်ဘူးကတ်လှုပ်လို့ချက်ချင်းအကျိုးကတော့လက်ပြီးသွားဖြစ်တယ်ဒါမှမဟုတ်လက်ပြီးမှတိုက်ရှိမှာမဟုတ်ဘူးပေါ့သိရလိုက်သွားပြီးတော့ထားပြီးတရားဟောတယ် ရားဟောတော့သူသောတာပန်ဖြစ်သွားတယ်အဲကျွန်တော်ပြန်လာအဲ့လိုတေဂန်ကြီးအရေးကြီးတဲ့အရေးကြီးတဲ့အကြောင်းပြောချင်တယ်ဟုတ်ဘလောက်ပဲတစ်တလုံးကကောင်းလာတာတေဂန်ကြီးမှာမကောင်းတာနဲ့တည်သွားရင်ချက်ချင်းကတော့မကောင်းတဲ့နေရာရောက်တာကြာရှိတော့မခံရဘူးထို့တူပဲတစ်တလုံးကမကောင်းတာလှုပ်လာပြီမှလို့တေဂန်ကြီးမှာခုနကဒီခုနဟိုတောနာအဖေလိုပဲအကောင်းတာလေးနဲ့တည်သွားတယ်နောက်ဘဝတော့ကောင်းတာလည်းဖြစ်တာအဲ့ဒီအဲ့ဒီဖြစ်သွားတဲ့ဘဝမှာသူဆက်ပြီးတော့ နော်တတိတရားတံဝေကရလို့ကောင်းတာတွေပဲဆက်လုပ်သွားနေတယ်ဖြည့်ဆက်ကောင်းတော့မှာပေါ့အဲ့လိုရှိတယ်အဲဒါကြောင့်မို့ဒီကနေ့ပုဂ္ဂိုလ်ပေါ့ဒီအတိဖြောက်အောင်ပေါ့လေဘုမာလိုပြောတာနော်ကောင်းတဲ့အာယုံနဲ့သေးနေအောင်နော်ပြီးရလူတွေကဖန်တီးပေးလို့အရေးကြီးဒါမို့ဟို तू ကမိတ်မျောနေပြီဆိုတချို့ဖြစ်တယ်မလား तू တော့ဘာမှသိမှာမဟုတ်ဘူးကြားမှာမဟုတ်ပါဘူးဆိုတော့ဟိုပြောလို့ပြောပြောကြတာလေမလုပ်ဘူးဘာလို့ဆိုခုနကပြောသူလေကိုကမသိဘူးထင်တော့ तू ကသိကြားတယ် ဘာသာကပြန်မပြောနိုင်ဘူးစတဲ့ကြည့်အဲကိုပြောတဲ့စကားလုံးကသူစိတ်အနှောက်အယှက်ဖြစ်မဲ့စကားမျိုးပြောမိရင်သူအဲ့ဒီအနှောက်အယှက်နဲ့တည်သွားတယ်အဲ့လိုအနှောက်အယှက်နဲ့တည်သွားရင်သူ့ဖို့နောက်ဘွားမပေါင်းတဲ့ဘွားဘာမှအဲ့ဒါကြောင့်မို့အလုံးအလုံးတရိထားပြီးတော့စကားတွေပါညာသူစိတ်အနှောက်အယှက်ဖြစ်မှာမျိုးပါမျိုးပစ္စည်းပစ္စည်းဥစ္စာနဲ့ပတ်သက်ပြီးမပြောနဲ့ကွာအရှင်းရှင်းပြောရဟုတ်လား ။ဘာလို့ဆိုလူဆိုတာပစ္စည်းရှိတယ်မဟုတ်လား။သူသူပိုင်တဲ့ပစ္စည်းလေးရှိသေးတာဟုတ်လား။ဒါလေးမင်းယူမယ်ငါယူမယ်မင်းတို့ဆိုတော့ဒီကနေ့ခွဲပြောနေရတယ်ဆိုတာဟိုကသေးပြီထင်ပြီးတော့ပြောနေဟောမသေးသေးဘူးသဘောပဲဟုတ်လား။သူတို့ကြားမှာဟုတ်ပါဘူးသူပြောပြောတယ်ကိုသူကကြားနေရတယ်။ဒီကောင်လေးငါတော့မသေးသေးဘူးငါပစ္စည်းတွေလုံးမလားဆိုဒီခါလေးစိတ်ကဘယ်ကောင်းတော့မလဲ။အဲ့လိုနည်းနဲ့တည်သွားရင်မကောင်းတဲ့ဘဝရောက်ပါ။အဲ့ဒါကြောင့်မို့ဘုရားဗဒနာတရားတရားတရားနဲ့ပေါ့လေဟုတ်လား။ကောင်းတဲ့အာယုံနဲ့ သိသိသိနေအောင်လုပ်ဖို့အရေးကြီးတယ်။အဲဗာမေးရင်ညာတယ်။အမေရိကမှာတော့မေးချင်တာမေးနိုင်တယ်။ဘုန်းကြီးစိတ်ဆုံးမှတော့မစိုးရင်လည်းငါဗီယက်နမ်တစ်ဖက်တွေလည်းငါအဲ့လိုပဲပြောထားတယ်။ဒီကငါ့ကိုမေးချင်တာမေး။ငါငါဖြေနိုင်ရင်ဖြေမယ်မဖြေနိုင်ရင်လည်းမတတ်နိုင်ဘူး။မင်းတို့မေးတိုင်းငါဖြေနိုင်မယ်လို့တော့အာမမခံဘူး။ဒါပေမဲ့လို့မင်းတို့မေးချင်တာရှိရင်မေးလို့ မင်းတို့မေးလေငါကြိုက်တယ်ဘာလို့မေးတယ်ဆိုတာလို့အကြောင်းတစ်မျိုးရှိတယ်အာငါသိတာ तू နားတော့လေတယ်အကုန်ရှင်းရှင်းလင်းလင်းနားမလဲ तू စိတ်ဝင်စားတယ်စိတ်ဝင်စားတဲ့လူကမမေးဘူးဟုတ်တယ်မလားအဲ့တော့သိကျင်တဲ့လူက तू နားထောင်နားထောင်လို့ဆိုတော့ဟိုဘာသာဘာသာဘာသာရေးတကားဆိုတာကခက်တယ်မဟုတ်ဘူးလားတခါလေပြောတဲ့ဘုန်းကြီးကတော့သူတို့နားလည်လိမ့်မယ်ထင်ပြီးတော့ပြောလိုက်ရောကိုတော့ရှင်းတာ နားထောင်တဲ့လူကဒါဒါမရှင်းဘူးခုနပြောလို့ပေါ့ဟိုအပယ်လို့ပြောလိုက်တယ်အပယ်ဆိုဘာလို့ထားလို့ဖြစ်လာဆိုတော့အဲ့လိုရှိတယ်အဲ့တော့မေးလာရင်ဒါဘာလဲဆိုသူပို့ပြီးတော့အတိအကျကျသိချင်တယ်မေးလာဒါမှမဟုတ်ဒီနိုင်ငံအမေးကိုသိပြီးတော့ဟောပေးတယ်ဥစားပေးတယ်ကလေးတွေလည်းမေးတာအောင်တင်ထားတယ်အဲသူတို့ကမေးလုံးလုံးခက်နေတယ်ဘာဖြစ်တွေ့တွေ့ကြအကုန်ဖွားကြီးမေးနေတာဟုတ်တယ်မလားအေးအဲ့တော့မေးချင်တာရှိရင်မေး တိတ်မကွာဘူးအမှန်အပိဋ္ဌာအမျိုးအစားပဲဒါကြောင့်မို့တခါလေအပယ်သုံးပါးပဲခေါ်တာမင်းပါဠိတော်လေးပါမဟုတ်ဘူးလေးပါဟောတဲ့နေရာလည်းရှိတယ်သုံးပါးဟောတဲ့နေရာလည်းရှိတယ်ဟိုသူရကယ်ဆိုတာဟိုပါလေတို့ဗမာလူကွာနေ့နေ့ခံညဆန်ဆိုတာမျိုးလို့ပေါ့လေအဲကောင်းကောင်းကောင်းတာလည်းခံစားရတယ်မကောင်းတာလည်းခံစားရတယ်ဟိုပိဋ္ဌာကတော့မကောင်းတာကြီးခံစားရပါဘူး ဟုတ်ဒီလိုပြောရတဲ့ကြက်ကဖျားဆိုတာဘာလဲဆိုရင်ဟုတ်ဒီလိုပြောရတဲ့ကြက်ကဖျားဆိုတာဘာလဲဆိုရင်အဲကောင်းကောင်းကောင်းတာလည်းခံစားရတယ်မကောင်းတာလည်းခံစားရတယ်အဲဟိုပိတ်တာကတော့မကောင်းတာကြီးခံစားရပါဘူး တကယ်လို့ခေါ်ရတဲ့ကြက်ကဆရာဆိုတာဘာလဲဆိုရင် ဟုတ်တယ်ဒါဒီလိုလေတို့က God ကိုလက်မခံ God ရှိတယ်ဆိုတာကိုလက်မခံဘူး we don't believe in God ဆိုတာ not only we don't believe in God but we don't believe in the existence of God ခေါ်ကိုမယုံဘူးသာခေါ်တော့ရှိပါတယ်ငါသူ့မယုံဘူးသာကတမျိုးခေါ်ရှိကိုမရှိဘူးရှိတယ်ဆိုတာကိုမယုံဘူးသာတမျိုးအခုဘုရားတော်မယုံတာရှိတယ်တော့ကိုမယုံဘုရားတော်အလိုပါခေါ်တာရှိခွေးရတာဆိုမရှိဘူးဟုတ်အဲ့ဒါပေါ့ဝတ်တိပြခေါ်လို့မင်းနဲ့တော့မှမပြေနဲ့ဘုရားရဲ့တာပါတော့ဟုတ်လားဒုက္ခခေါ်ဆောင်လက်ကိုမခံဘူးခေါ်ကိုလက်ခံကိုဒါကမိစ္ဆာအဖြစ်ဖြစ်တယ် အဲ့တော့မြတ်စွာဘုရားအလိုတော်မှာဖန်ဆင်းနေပါမယ်အတဘာဝအတိုင်းဖြစ်တယ်တတ္တဝါတွေကြတော့လည်းကံကံကဖြစ်ကံကံကံကြောင့်ဖြစ်ကြဟုတ်လားတော့အပြင်ကဝိတုတိဖြစ်ကြတယ်သူ့တဘာဝအတိုင်းဖြစ်တယ်သူရုပ်ရုပ်ဝိတုတဘာဝအတိုင်းကဘာကြီးတဘာကြီးဖြစ်လာတယ်ပြက်သွားတယ်ပါတယ်ဘယ်သူကမှဖန်ဆင်းပြရတာမျိုးပေါ့ဖန်ဆင်းတယ်ဆိုပုဂ္ဂိုလ်လည်းဘုရားကလာလက်ကိုမခံဘူးမရှိဘူးအဲ့ဒါကြောင့်ဘုရားက God မဟုတ်ဘုရားကဗုဒ္ဓ နောက်နောက်နောက်လက်ပြင်ကြရင်အဲဒီဘုရားကြောင့်အကျေပြောပြတယ်ဟုတ်လားဘုရားဟာဟိုလူသားစင်ဖြစ်တယ်ဘုရားက God မဟုတ်ဘူးညတ်မဟုတ်ဘူးနော်ဇမမဟုတ်ဘူးဘုရားကိုယ်တည်းဟို prophet တို့ဘာလို့မဟုတ်ဘူးဒါဘုရားမပြည့်ခင်ဆိုလူတယောက်ပဲအဲ့ဒီလူတယောက်ကမိမိဝိရိယနော် မိမိကြိုးစားဖို့နဲ့အားထုတ်ပြီးတော့ဒီဘုရားဆိုတဲ့ဘုရားဆိုတဲ့အဖြစ်ကိုရောက်သွားဘုရားဆိုတဲ့အဖြစ်ကိုရောက်သွားတဲ့အခါကျတော့ဘာဖြစ်သွားတာလဲဒီပုဂ္ဂိုလ်လူသားတော့လူသားပဲဘုရားဖြစ်သွားသွားလည်းပဲသူကလူလူလူလူသားပဲဟုတ်လားဘုရားဖြစ်ပြီးလည်းသူပဲဒါပေမဲ့လို့ဟိုထူးခြားတဲ့ပုဂ္ဂိုလ်ပေါ့ဟာအောဘွေကောင်းတဲ့လူသားဒါလို့လေညတာဆိုမှကိလေသာတွေအကုန်ကင်းပါ နော်တပ်ပညုတညာဆိုတာရှိတပ်ပညုတကအကုန်လုံးကိုကြည့်တယ်နော် omniscient ဆိုတော့မဟာကရုဏာကိုကိုတပည့်သူတပည့်မခွဲခြားပဲနဲ့အားလုံးအပေါ်မှာအပြအတသနာတော်မူတဲ့ကရုဏာရှိတာအဲ့ဒါပဲအဲ့လိုရှိတဲ့ပုဂ္ဂိုလ်ကိုသူကဘုရားဘုရားလို့ခေါ်ခေါ်မဟုတ်ဘူးအဲသူတို့ကတို့ကိုဘယ်လိုနှိမ်လဲဆိုတော့ ဘုရားကလူပဲတဲ့နော်အဲ့တော့လူဆိုတာဒါ God ကဖန်ဆင်းတဲ့အထက်ပါတာပေါ့လေဖန်ဆင်းခံရတဲ့အထက်မှာပါတယ်ပေါ့ဒါသူကနှိမ်ထားတာတကောပဲပြီးတော့တို့ကခုနပြောခဲ့တယ်ကိုလောက်တာကိုခံရမယ်ကိုစံရမယ်ဆိုတော့အဲအဲ့တော့သူကဗာပြောတော့မင်းတို့ဖခင်ကမင်းတို့ဘုရားက redemption အပြစ်တွေပါတွေကိုခွင့်မလွတ်နိုင်ဘူးပေါ့အတူတူဒီစက်ကခွင့်လွတ်နိုင်တယ်ပေါ့ အဲအဲ့လိုနဲ့အနိုင်ကျတယ်ဗျာဒါကဟိုဒီလိုပြီးတော့ခွင့်လွှတ်တယ်ဆိုတာကဘယ်မလဲထောက်ထောက်တာဒါနဲ့ပါဘူးတော့လားသူတို့ယုံတာဟုတ်တယ်မလားတော်တော့ဟိုအောင်းနေကိုင်းနေပြီးတော့နင်းအပြစ်တွေမရှိတော့ဘူးလို့ပြောလိုက်တာလည်းအပြစ်မရှိရတော့ဘူးဒါကတော့သူကတော့ဘယ်နည်းမှမပြောဘူးနင်းလှုပ်ထတဲ့အပြစ်လှုပ်လာဘူးခေါင်းကြီးလို့ငါလိုကခိုင်းပြီးခေါင်းလေးကိုင်းနေပြီးတော့ဒါနဲ့စင်းနေမရှိတော့ဘူး အဲဒါမို့ဟိုဟာတွေကသူတို့ confession သွားရတာပေါ့လားဟမ်အဲ့တော့အဲ့ဒီအဲ့ဒီဘုန်းကြီးကိုယ်တိုင်ကပါသူကအဲ့ဒီသင်မလုပ်ဘူးလားတခါတခါဟမ်မကောင်းတာဒီလည်းမကြံဘူးလားမကောင်းတာမလုပ်ဘူးလားလုပ်မိပါဘူးသူလုပ်မိရပဲလို့လုပ်မယ်နောက်တစ်ခါစီသွားရအောင်နော်အဲ့တော့ဒါမို့ဒုက္ခသဘာတာကဒီအခွင့်ပြုပြီးဆိုတာခွင့်ပြုလို့ရကုန်မရဘူးဟုတ်လားဘုရားက ခွင့်မလွတ်ချင်လို့မဟုတ်ဘူးကရုဏာမရှိလို့မဟုတ်ဘူးမြတ်စွာဘုရားတဲ့ကရုဏာရှိတဲ့ပုဂ္ဂိုလ်လောကမှာမရှိနဲ့လုံးလုံးကိုမဖြစ်လို့လုံးမဖြစ်ငါလောက်ထားတဲ့အပြစ်ငါအပြစ်ငါခံရမှာပေါ့ငါငါလောက်ထားတဲ့ကောင်းတာငါပဲပေါ့ဟုတ်တယ်အဲ့ဒါကိုဘယ်နဲ့လုပ်ပြီးတော့သူကလာပြီးတော့ဖြတ်သေးလို့ရတယ်နင်းတက်ထားတဲ့ပညာတခုကငါအခုနေပျက်စီးအောင်လုပ်လို့ရမယ်နင်းခုတက်ထားပညာမတက်မတက်တင်တဲ့ဟာကိုလုပ်လို့ရမယ်ဘုရားဟောပေါ်သူသူတက်သူတက်တင်ထားတဲ့ပညာသူ့ဆိုတာတော့သူ့ သူ့ဟာမှာရှိနေတယ်သူ့စိတ်ထဲမှာရှိနေဒါကိုကဘယ်လိုလုပ်ဝင်ဖြစ်လို့ရလဲအဲ့တော့ကောင်းတာလည်းဒီတိုင်းပဲမကောင်းတာလည်းဒီတိုင်းအဲကြောင့်တို့ကတော့အဲ့လိုအဲ့လိုပါပဲအနိုင်ကြီးဆိုတော့ဘုရားကဒီသားပဲအဲ့တော့လူသားကအခေါ်တဲ့အောက်တန်းကြတယ်ပေါ့ဒီလိုပါလေအပြစ်တွေခွင့်မလွတ်နိုင်ဘူးတကယ်ခွင့်လွတ်နိုင်တယ်ဆိုရင်တော့ဟုတ်တော့ဘူးတကယ်ခွင့်လွတ်နိုင်တယ်ဘုရားကဘယ်ဘယ်လဲဟိုအထောက်ထားဟုတ်လားသူတို့ပြောတာလေး လက်ရုပ်ရင်တော့ဒါတမျိုးပေါ့အခုပဲဖြစ်နေလို့တော့လာပြီရေတဲ့နှစ်တယ်လေတို့အနေနဲ့ကတော့ဗာလကတာဗာဟုတ်တယ်လူရေတဲ့နှစ်တာလည်းပဲဒီလိုပါဖြစ်မှာပဲဟမ်ပြီးတော့ဟိန္ဒူတွေမှာလည်းအယူရှိတယ်ခင်းကမြေတဲ့ရေချိုးရင်အကုသိုလ်တွေကျင်းသွားတယ်ဆိုတာဟုတ်တယ်မလားဒါအကုသိုလ်ကျင်းမကျင်းတော့မသိဘူးငါတော့ခင်းကမြေရေကိုညှိုးနေတာအဲ့ဒါဒီလိုပေါ့လေဟိုပါလာယူဆတာ ကြောင့်တို့ဗုဒ္ဓဘာသာဟောကတကယ်ဆိုတာပေါ့တကယ်ကိုယုံကြည်ကြည့်တယ်ဆိုင်တကယ်ဖြစ်တခြားဘာလို့လုပ်လို့မရဘူးအတိုးချော့လုပ်လို့မရဘူးဒါဆိုတာပဲကုသကုသကအကုသကဆိုတာဧကမဲတာဘယ်တော့မှကုသကကောင်းတဲ့အကျိုးပေးမယ်မကုမကောင်းအကုသကမကောင်းတဲ့အကျိုးပေးမယ်ဒါပဲလုံးမပြောင်းလို့မရဟုတ်လားကိုယ်တူပဲလောကကြီးမှာဖြစ်နေတဲ့ဟာတဘာဝတစ်ခုကိုဘယ်လိုလုပ်ပြောင်းနော်ဆိုတော့ မီးကိုအေးအောင်လုပ်လို့ရမလားနော်ရေကိုလောင်အောင်လုပ်လို့ရမလားစသဖြင့်ဆိုတော့ဟောရေကအထက်ကနေအောက်အောက်ရှိတယ်အောက်ကနေအထက်ပြန်စီအောင်လုပ်လို့ရမလားဒါသူဘာခေါ်လဲသဘာဝတိုင်သွားတာလေဒါဘယ်လိုမှလောက်ရတာမဟုတ်ဘူးသူကသူဒါဟုတ်ကသူတို့က everything is attributed to God ဟုတ်တယ်မလားဒါအဲသူကတော့လည်းဒါဟုတ်ဘူးသဘာဝတိုင် ပြီးတော့သူတို့ပြောတတ်တာရှိသေးတယ်ဒါတော့စနစ်တကျပါဟုတ်လားနေလေးလားရေးသွားလားနဲ့ပါတယ်ဒါကဘာလုပ်တယ်လို့ကဲကဲတိတ်ကဲလုပ်တယ်လို့ဆိုရှိရဒီလိုမရှိဘဲနဲ့ဒါတွေပဲလောက်မင်းကြောင့်ဒီလိုဖြစ်နေတယ်ဒါကြောင့်မို့ခရဆိုရှိရကော့ဆိုရှိရတော့ပြေးတတ်တယ်အဲ့လိုပါခုနပြောလို့ပဲဒါကတော့တဘာဝကိုသူတို့ကတဘာဝလို့မိစားပဲနဲ့ဘုရားတခုလို့ထားတာနောက်တစ်ခါကြီးတော့ကိုကအောင်မယ် Christian ဝါဒဆိုတာ it's not much better than primitive religion primitive religion မှာဘာလေးတစ်ခုဖြစ်ဖြစ် that's quite the some god ဟုတ်တယ်မလားအာမိုးနကသိဆိုးလို့ဒီဒီနကသိဆိုးလို့ဒီမိနကသိဆိုးလို့ဒီစသည်ဖြင့်အဲအခုစီအခုစီမှာသူကသွားတယ်ဒါမိုနိုတစ်ကပိုလီတေးနဲ့ဟုတ်လားခရိယံပေါ်လာတဲ့ခါကျတော့သူကဒါတွေအကုန်လုံးစုလိုက်တော့ဒါတွေဆိုဒီ one god that's the difference Isn't that it? Primitive, primitive religion နဲ့ Christian နဲ့ဘာဖြစ်လဲ။ဟိုကဘုရားအများကြီးကိုညွှန်ပြတယ်။ဒီကဘုရားတခုတည်းတခုတည်းညွှန်ပြဒါလေးထူးတာဘာလို့ဆိုကလေးလိုပဲမှာဘာဖြစ်ဖြစ်ဒါပဲလည်းညွှန်ဆိုတာပဲလည်းဖြစ်။အဲ့တော့သူကဒါ one god ပြန်တယ်။သူများကသူကအချင်းသေးလိုက်သေးတယ်ဟိုဒါလည်း god အများကြီးတယ်လို့ဘာထူးတယ်လို့ငါအနေနဲ့တော့မထူးအောင်။တကယ် ဟိုအကြောင်းမှန်ကိုရှာတာကိုပဲနဲ့အလွယ်တကူအကြောင်းပြဒါတော့ဟို you don't have to be very intelligent ဟုတ်လို့ဘာဖြစ်ဖြစ်ဟောဒါဖရားလောက်တာလွယ်လေးပဲပြောလိုက်တယ်ဒါဒါထွက်ပေါက်ပြောတာအဲ့ဒါကြောင့်မို့ဒီဖရားဖရားဖန်ဆင်းတယ်ဆိုတော့အယူကိုလက်ခံရင်မဖြေရှင်းနိုင်တဲ့ပြဿနာအများကြီးရှိတယ်အဲသူတို့အနေနဲ့ဒါတွေကို မျက်စိပိတ်ထားတာမျိုးလို့ဖြစ်မှာပေါ့မစဉ်းစားခြင်းမျိုးပေါ့ဟုတ်လားဒါမှမဟုတ်တကယ်တွေ့လို့ပြောကြတယ်မေးကြတယ်ဆိုသူတို့သူတို့ကအများကြီးခင်းတယ်မေးကြတယ်အများကြီးဘယ်ဘယ်လိုကြီးမှလည်းကြည့်အောင်ဖြေနိုင်လိမ့်မယ်လို့ထင်တယ်တချို့ကကြတော့ပဲစက်ပတ်သွားလိမ့်မယ်တော့ကွာတော့ဘုရားဘုရားဆိုတာ God ဆိုတာတကယ် personal ခေါ်တယ်မဟုတ်ဘူးဟုတ်လား cosmic border တစ်ခုခုပါနေတယ်အဲအဲ့ဒီကိုကြောက်သွားတဲ့ပုံစံဖြစ်တယ် con on con အဲဒါလည်းဟိုဘုရားသခင်ဆိုတဲ့လူလူလူကြီးလို့ဟုတ်လားဟိုအဆင်းနေတာမျိုးပါမျိုးမဟုတ်ဘဲနဲ့သဘောတရားတစ်ခုခုပေါ့ဒါကြီးကိုအုပ်စိုးနေတဲ့သဘောတရားတစ်ခုအဲ့လိုလှည့်ယူသွားနိုင်လို့ရှိတယ်ကိုယ်နေနေရတော့လေကိုယ်လည်းဘုရားဗတာပြင်တာအဲတော့ကိုယ်ဘုရားဗတာပဲယုံကြည်ကြံတယ်လို့ထင်တော့ထင်တာပဲလေဒါကတော့ဟုတ်လား တခြားဟာတွေကအဲ့လိုအလွယ်ကူတော့ဖြေတာပေါ့လေဒါမှလို့သင့်မေ့ရင်အများကြီးခက်တယ်ဘုရားတခင် heaven and earth ဖန်ဆင်းတယ်လားဘာလို့အဲ့လိုဖြစ်တယ်ဟုတ်လားဒါပေမဲ့အဲ့ဒါမဖန်ဆင်းခင်ကသူပဲနေတော့ဆိုလဲတော့ခက်တယ်ဟုတ်လားအခုဒါမို့တချို့တွေကအခုခရစ်ယာန်တွေမှာ Bible ကို Bible အတိုင်းဟိုဘာခေါ်မလဲ သမယုကြယူထားတဲ့ကောင်တွေက fundamental list လို့ခေါ်တယ်။အဲအတိုင်းပဲအတိအကျ။နောက်တစ်မျိုးကတော့မဟုတ်ဘူး metaphorically explain လုပ်တာ။အဲအဲ့လိုလူတွေကတမျိုးရှိတယ်။ဟုတ်တယ်။သူတို့ကတော့နည်းနည်းကြောင်းတယ်ပေါ့။ကိုလူတွေကတော့မရောက်တာပဲဒါပဲ။ဘုရားဘာသာရဲ့ဟာကတော့အခုဒီတိက၃ပုံပဲပေါ့။ မင်းမင်းတို့ Bible တဲ့ဘာသာဘာသာဆလောက်လားခုနှစ်ဆလောက်လားသတ္တဆလားသတ္တဆလောက်ကြီးရများတယ်။ဟောဒါသုံးခုခွဲထားလို့ division သုံးခုရှိတာလား။ဘုန်းကြီးတွေအတွက်ဟိုဝီနီးခေါ်တဲ့ဟာတစ်ခု။သုတ်တန်ဆိုတာကတော့ဘုန်းကြီးရောလူရောအတွက်ပေါ့။ popular discourse ။ဆိုတော့အပြီးဓမ္မဆိုတာကတော့အာပေါ့လေ။ philosophy psychology ပေါ့။အဲ့ဒါကြောင့်ဗေဒကသုံးပုံလဲ။ အခုတို့အပြည့်များတာလူတွေအပြည့်များတာတော့တုတ်တန်လည်းဟာတုတ်တုတ်တုတ်တုတ်တုတ်တန်ကပြိတုကတယ်လေဝီနီးဆိုတာလူတွေနဲ့မဆိုင်ဘူးအပြိဓမ္မဆိုတာလည်းပဲအဲဟုတ်ကဲ့လို့ဝီနီးတုတ်တန်အပြိဓမ္မလည်းအဲ့လိုအဲ့လိုအစင်နဲ့မှာနောက်တော့ပေါင်းသွားပါလားတရားတရားတန်ခါကြောင့်ပြောရတာဒီပါလဲ ထားတယ်မင်းနဲ့တွေ့ချိန်ရှိသေးတယ်ဒါကတော့ဟိုရက်တွေပြေးထားတယ်ကွာလဲကွာနည်းလက်တာလဲကွာဒါလားနှစ်ခါလောက်ပြေးနေမှာဟမ်တစ်ခါလားအော်အော်ဟုတ်လို့ဟမ်အော် ဘုန်းဘုန်းကြီးမျိုးစားသွားလာပတ်တော့မှာမျိုးစားဒီကဘာလဲ ဟမ်ဟမ်อืมဒီမှာဒီလိုမှာကဟိုမြတ်စွာဘုရားဟောတာကတော့နတ်ပြည်သွားဟောနော်အဲ့တော့အဲ့ဒါကိုထောက်ပြီးပြောနတ်တွေအတွက်လို့ပြောအောင်ဒါမှမဟုတ်ပေါ့အားလုံးအတွက်ပေါ့လူလူဘုန်းကြီးရောလူရောပါရောပေါ့ အဘိဓမ္မာဆိုတာကသုတ်တံသုတ်တံမှာဟောတဲ့တရားတွေကိုပဲအဘိဓမ္မာကြတော့ analyze လုပ်တယ်ဟမ်အကျက်ဟိုဘာခေါ်မလဲတရားသဘောအရာဟိုကအထိတ်တယ်ပြောသွားတယ်လောပုဂ္ဂိုလ်ပုဂ္ဂိုလ်သဘောတွေပါလေမဟုတ်တော့လောကသဘောတွေမဟုတ်တော့တကယ်ခန္ဓာတို့ဟုတ်လားအာယတနာတို့ဓာတ်တို့သစ္စာတို့ဆိုတော့အဲ့ဒီကိုပြောတာ အဲ့ဒီမှာအဲ့ဒီမှာမှသူဟိုခုနပြောတဲ့ psychology သဘောတရားတွေအဒီဓမ္မမှာရှိတယ်။အာရုပ်ရုပ်ရုပ်တရားနံတရားတွေမဟုတ်လား။အာရုပ်ရုပ်ဆိုတာကဘယ်နှမျိုးရှိတယ်။အာစိတ်ဆိုတာကဘယ်နှမျိုးရှိတယ်။တခြားနံတရားတွေကဘယ်နှမျိုးရှိတယ်။ဒါတွေကအချင်းချင်းဘယ်လိုကျေစုပြုနေတယ်အဲ့ဒါမျိုးတွေဟုတ်လား လမ်းလျှောက်ရနော်အဲ့အဲ့ဒါကအဲ့ဒါကအခုခေတ်မှာဟိုမလုပ်ကြတာပါအတန်အတန်မဆဲသလားဒါကတော့ဟိုဘာခေါ်မလဲလူတွေကြီးညိုအောင်ပေါ့လေအဲဟိုဓမ္မစကြာဆိုတာကတုတ်တန်ထဲမှာပါတယ်အဲ trâu đẻo chè thôi là tao bị to út tao တာဝတ္တဘာတွေမပါဘူးလားအဲဟုတ်လားမဟုတ်မဟုတ်ပါဘူးမင်းတို့မင်းတို့ပါမလားဟုတ်လားလေအာအဲဟယ်လိုဩဒီမှာကတော့ပြီးကြလေးလာอยู่อ่ะတုတ်တန်လို့မလွယ်ဘူးအဲတုတ်တုတ်တန်ကတော့ဖတ်သွားရင် နားနားလဲတာလည်းပါမယ်မလဲတာလည်းပါမယ်အပြီးတော့မှဖတ်လို့မနားမလဲတာကြီးပဲဘာလို့ဆိုတော့ तू က chemistry သဘောပေါ့ဟုတ်လားပြီးကြလေ့လာယူရမှာဒီပါလားပါဠိကငါခုတော့မလုံးနိုင်တဲ့ဥစ္စာနဲ့မအားဘူးငါဟိုရီတော့အမေရိကန်မှာတယောက်ရယ် တို့တော့သူကဟာဖြစ်သွားပြီဖြစ်ရောက်သွားပြီဗီယက်နမ်မှာပြောတယ်အင်္ဂါနေ့ဆိုလာလဲသူတို့ကပါဠိတင်တယ်ပါဠိပါဠိစံစစ်စစ်ဟုတ်တယ်ဗမာစာဗမာစာမဟုတ်ဘူးစာမတ်ဒီကမ္ဘောဒီးယားအဲ့ဒါအဲ့ဒါဒီလိုတင်တယ်အဲ့ဒါဒီကဒီကတဲ့ အဲအဲဟုတ်တယ်ဟုတ်တယ်ဟုတ်ဟုတ်တယ်ဟုတ်လားညာရတော့ကိုယ်အဲ့ဒီသိနေတာမှရှိတော့ကိုယ်အဲ့ဒီပြန်ပြီးတော့လေရုပ်တင်စကားနဲ့ပေါက်လာတယ် language language ကငါလည်းစိတ်ဝင်စားတယ်လေ language ကသိနေတာကိုသိကောင်းတယ်ဘာလို့ဆိုတော့ဟို competitive study လုပ်တဲ့ခါကျတော့တစ်ခုနဲ့တစ်ခုပြောင်းလဲလာပုံလေးတွေအဲတော့တကယ်စိတ်ဝင်စားတယ်ကောင်းတယ် အဲ့ဒါပါဠိနဲ့ဆန်စကစ်ဆိုရင်တိတ်တိတ်နီးစပ် I think we could say one one is derived from another ဟမ်ဟိုဘုဒ္ဓဘာသာတွေအနေနဲ့ဗမာတွေအနေနဲ့ပြောရင်တော့ဆန်စကစ်ကိုဥစားမပေးဘူးဟိုကပါဠိသမားဟိုပါဠိဥစားပြောပါဠိကမူလဘာသာဒါပေမဲ့လို့ historically ကြည့်မယ်ဆိုရင်တော့ဘာပြောပြောဆန်စကစ်ကပုံပေါ်ပါဠိကအမှန်တိုင်းဆိုရင် it's just a simple form of Sanskrit ဒီဆန်းစွတ်နဲ့ပါဠိမှာလုံးဝတူတာချွတ်ဆွတ်တူတဲ့သကလုံးတွေအများကြီးရှိတယ်။ဘာဖန်တိဒီပိုင်းတော့ငါမပြောတော့ဘူးဟုတ်လား။ပြီးတော့ဟိုကြည့်လိုက်ရင်ကြည့်တယ်ချွတ်ဆွတ်မတူဘူးလို့ဒီပုတ်ပဲဆိုတာကြည့်တယ်အဲ့လိုပုတ်တွေအများကြီးရှိတယ်။လုံးဝမတူတဲ့ပုတ်ဆိုတာအလွန်နည်းတယ်ပါဠိနဲ့တက်တာ။အဲ့တော့ဒီဘာသာတစ်ခုကနေဒီဘာသာတစ်ခုဘယ်လိုပြောင်းသွားကြလဲ။ဘုရားမှာဟောရှိတယ်။ဒီကံရှိတယ် လူနှုတ်တာတော့ဟောလေဟိုဘာခေါ်လဲဒါပြန်ပြူဆရာတွေကလှုပ်တာမဟုတ်ဘူးမှန်လားအလိုလိုဖြစ်သွားရတာနေပြီးတော့ဒါကိုပြန်ပြီးတော့ system ကိုက်လှုပ်တဲ့အခါကျတော့ဒီဒီလောရေပေါ်လာဒါဒီဒီစကလုံးလေးဟာဒီအတန်လေးဟာဒီတော့ကဒီလိုရှိတော့ဟိုကျတော့ဘယ်လိုကြောက်သွားဒါတခါလို့တစ်သက်ချင်းမှဖြစ်တာတိတ်တိတ်စိတ်ဝင်စားဖို့ကောဒီတို့ကချင်းလာတာဟုတ်လား language ဆိုတာစာလို့ထင်တယ် language ဆိုတာပတ်သက်ထဲမှာရှိတယ်အဲ့ပတ်သက်ထဲမှာရှိတဲ့အတွက်ကြောင့်မို့ဒီအတန်တွေပါကြီးပြောင်းသွားတာဒီပတ်သက်ကဖြစ်သွားတဖြည်းဖြည်းနဲ့ပြောင်းသွား transcript ကအညို့အဖားရခက်အဲ့တော့နောက်ပိုင်းလူတွေကသူတို့ခက်တာပြူအောင်လက်ပြောင်းနေတဲ့အခါကျတော့ဟိုကလေး simplify လုပ်လဲဒီကလေး simplify လုပ်လဲဟောပါဠိဖြစ်တာဟုတ်တယ်အဲအဲဆိုတော့ ဒီခွာကန်ပေါ်လာတဲ့ပုံပဲပြောလိရှနာတဏှာပါဠိလိုတဏှာဆိုပုံရှိတယ်ဟုတ်လားဘာမှစကားလည်းဖြစ်နေတော့တဏှာအဲ့ဒါ Sanskrit မှာ Krishna အဲ့ဒီ Krishna ကနေတဏှာဖြစ်လာပုံဒီ evolve ဖြစ်လာပုံလေ့လာတာအလုံးစိတ်ဝင်စားဖို့ပေါ့ဒါလည်းမဟုတ်ဘူး Krishna ဆိုတာနင်တို့ Krishna ဆိုတာသိဟမ် Krishna ကိုပါဠိလိုပြောလိုက်ကာဏလို့ပြော Krishna ကနေကာဏဖြစ် Krishna ကနေတဏှာဖြစ်ဓာတုဟောရှိဒီကံကြီး ကျန်တာလေးတွေရှင်းလိုက်သိစိတ်ဝင်စားဖို့ကတခါလေဟိုဟိုပါဠိ grammar ကတမျိုးရှိတယ် Sanskrit grammar တမျိုးရှိတယ်ဒါမှမဟုတ်တခါလေကျတော့တို့က Sanskrit နောက်လိုက်ပြီးတော့ယူထားတာတွေရှိပါဠိ grammar ကိုဒါပိတ်ချိန်ပြီးတော့ Sanskrit တန်ယူလိုက်တာတွေရှိအဲ့ဒါမျိုးလေဟုတ်တယ် Sanskrit ပေါ့ပါဠိလည်းမှာရဟုတ်တယ်ဟုတ်တယ် များရှိပါတယ်အဲ့ဒီပုံစံအဲသံစာရအဲအဲသံစာတို့တို့ကဒီလိုရှိတယ်ဟာဟိုအတန်ထွက်မှာတို့ကသိကွာတယ်ပမာကပါဠိအတန်ထွက်မှာဗမာအတန်ထွက်ဟာငါကတော့ဗမာအလုံးနဲ့အတိုက်ခံလို့ပြောမှာတို့ကမှားတယ်ပါဠိအတန်ထွက်မှာတခြားနိုင်ငံကထွက်တာက အမှန်နဲ့ပုံကြီးတက်သူ့ပမာထွက်တဲ့ပါလေကမားမားတယ်လို့ပြောကြတယ်အဲ့ဒါအဲ့လိုပြောတော့ဘုန်းကြီးကလည်းရိုက်လိုက်မယ်ဟမ်ဘာကြောင့်လဲဆိုတော့ you can find out for yourself သင်္ကတခုပြောပြန်ဟုတ်လားကိုယ့်ဘာကိုဆုံးဖြတ်ကြည့်ကြမှားတယ်မှားတယ်မိတတ်တယ်မိတတ်တယ်တို့တို့အင်္ဂလိပ်မှာလည်း kinetic ရှိတယ်ပေါ့ဟုတ်တယ်တက္ကတာမှာရှိတယ်အဲ့တော့သူတို့ကဘယ်လိုပြောထားကြတော့ဘယ်ဘယ်အခါကိုရွတ်ရင် မင်းတို့ပါဇက်ထဲမှာဘယ်ဘယ်နေရာနဲ့ဘယ်နေရာထိကြိုက်ပြီးတော့မလို့ရွတ်တယ်အဲ့ဒါကြီးရှိဒါဒါကတော့အတိအကျလောက်ထားတယ်ဟုတ်လားအဲ့လိုလောက်ထားခဲ့တော့ကိုစလုံးပြောကြတယ်နော်စလုံးကိုဘုမာကစလုံးတာပဲဟုတ်လားဒီများတွေကကြလို့တာပဲစကြဘယ်ဟာလဲနော်တို့ကလည်းတို့အမှန်နဲ့ပေါ့စအမှန်နဲ့ပေါ့ဟမ်တို့ကလည်းကြအမှန်ကောင်းပြီလက်တစ်ဖက်ကအက်စစ်တက် သူတို့မှဘယ်လိုပြောထားလဲဆိုတော့အဲ့ဒီစာလုံးကိုပေါ့စာလုံးပဲဆိုပြီးကြာတော့ပြောတယ်အဲ့ဒီအတန်ကိုရွတ်တဲ့အခါမှာတဲ့ပလိတ်ဖတ်ပလိတ်အာခေါင်အာပြော့လို့ခေါ်တယ်အာခေါင်နောက်ပိုင်းပေါ့အဲ့ဒီအာခေါင်နဲ့ရှားလေနဲ့ဖြိပြီးတော့ရွတ်ရတယ်ဘယ်လိုဖြိပြီးတော့ထွက်လာရင်အဲ့ဒီအတန်ကစာလုံးတန်ကိုရွတ်ကြည်တန်စနဲ့ကြနဲ့ဘယ်ဟာကြီးတယ် အဲဒါကငါမင်းတို့ပြောနေတာဆိုတော့ဟုတ်တယ်မလားအဲ့လိုလျှောက်စီရင်တို့ဒီပန်ကြီးလွဲတာဗျာငါမင်းတို့ရှင်ပြကိုယ်တန်ဆွတ်မလားမဆွတ်နိုင်ဘူးငါဒါလည်းငါပြီးရွတ်ငါပမာတန်နဲ့ရွတ်တာပဲဟုတ်တယ်မလားဒါတော့မဆွတ်နိုင်သို့တော့ဆွတ်နိုင်မဆွတ်နိုင်တာတခြားပါဟုတ်လားမားတယ်ပန်ကြီးဆိုပြီးပန်နေနေရာကြတော့လူမျိုးစုံဖိတ်ချိတာဒါမှကိုကအမှန်ရဟုတ်လားလူမျိုးစုံနဲ့ပြောနေတော့ငါကိုယ်ပမာမှန်တယ်ပဲပြောရမှာဟုတ်တယ်မလား ဒါမှမဟုတ်နှိစက်အဲမောဟလည်းနှိစက်တယ်တက္ကတာလေဒီဟိုလိုဘာလို့တခြားအားလုံးနှိစက်ပမာတစ်ခုကဘာဖြစ်မှမသိဘူးရှင်ဗျဟမ်ဒီအိမ်မှာပြည့်နေလို့ရတယ်ဘုံဘုံအဲဘုံဟုတ်တယ်ဒီမျိုးပဲအဲ့ဒါအဲတူတူပဲတူတူပဲငါမှာဟိုရှိတယ်ဟိုပိဋိတ်တစ်ခုရှိတယ်လေ အဲဒီကမ္ဘောဒီးယားဘုန်းကြီးရွတ်တာရှိတယ်ယူရီးယားဘုန်းကြီးရွတ်တာရှိတယ်တေယိုဘုန်းကြီးရွတ်တာရှိတယ်ဗမာဘုန်းကြီးရွတ်တာရှိတယ်လိုချင်လိုချင်ရင်တော့ရမယ်အဲ international ပါပေါ့အဲဒီဘောအဲ့တော့ ECD သောဘဂဝါတော့အဲ့လိုသွားတာပေါ့ဒီတော့အော်ရအဲ့တော့ဘုရားကဒီကဒီရောဒီအားလုံးသွားကြည့်အဲ့ဒါကြည့်တယ် အဲ့အဲ့လိုအတန်တော့ကွဲတယ်အတန်တော့ကကွဲတဲ့ခါကျတော့တချို့နေရာကျတော့တယောက်နဲ့တယောက်ကိုလုံးဝမနီးကြအောင်မဟတ်မိအောင်ဖြစ်နားကိုမလဲနိုင်ဒီစကလုံးပြောတာဟိုဗမာအတန်နဲ့ဉာဏ်ဉာဏ်တိုင်းဟိုကတော့အခုတစ္ဆာတရားပါတစ္ဆာတစ္ဆာကိုသူတို့ကဆက်ကြလိုက်တယ်နားလား စကစတာတွေ့တယ်စလုံးကကြတာတွေ့တယ်ပြီးတော့အတက်ကြတော့သူတို့ကဒါပြီးတောင်းဘူးတက်တယ်သွားတယ်ဗမာကစလုံးနဲ့ကြတော့အစ်လို့တန်ထွက်တယ်တန်ဘူးတက်တော့အတ်လို့တန်ထွက်တယ်ဒီလိုခွဲတယ်ပေါ့ဗျာပါဠိမှာဒီလိုမခွဲဘူးဘယ်လိုပဲဖြစ်ဖြစ်တန်ဘူးတက်လို့ပဲသွားတယ်အဲ့တော့တကစဖြစ်မယ်ဟုတ်လားစလုံးကကြဖြစ်မယ်ပြီးတော့ကကတ္တတန်တော့ထွက်မယ်ပြီးတော့ဆက်ကြ သူတို့ကတာပုံမှန်လေးသူတို့ကတာမှန်လေဒါဒါတော့ကျွန်တော်တို့တို့ကလွဲတယ်အဲ့ဒါကြောင့်မို့မင်းဘုန်းကြီးချင်းပါဠိလိုပြောတဲ့ခါကျတော့ဗမာဘုန်းကြီးနဲ့တေယုဘုန်းကြီးနဲ့ပါဠိလိုပြောရင်တယောက်တယောက်ခေါင်းခေါင်းနားမလဲဟုတ်တယ်အဲ့ဒါဗမာဘုန်းကြီးကလည်းပဲတေယုသာနဲ့လိုက်ပြောမှာတေယုဘုန်းကြီးကလည်းဗမာသာနဲ့လိုက်ပြောရင်တော့နားလဲတော့တို့တို့ကတော့တေယုသာနဲ့လိုက်ပြောတာဆိုတော့ ဘယ်ဘယ်ဘုန်းကြီးနဲ့ပြောပြောအရေးမကြီးဘူးပေါ့ဒါမှမဟုတ်ဗမာတန်နဲ့ပြောနေရင်တို့နားမလားလူတယောက်ကညီးဘူးလေတဲ့ငါပါဠိဘယ်နိုင်ငံသွားသွားငါပါဠိနဲ့စကားပြောလို့ရခဲ့တယ်ကွာမမကြီးကျတော့ပြောလို့ကိုပြဘမဘုန်းကြီးပြောတာသူနားမလည်ဘူးဗမာဗမာတိုင်းပြောအဲမပြောဘူးအဲပြောလို့ရပါတယ် ဖြစ်ပြောအကုန်လုံးတော့မလွယ်ဘူးပေါ့လေဟုတ်လားဟိုခစ်ခစ်ခစ်အကြောင်းအရာကြီးအကုန်လုံးတော့ပြောလို့မရဘူးတော့သမင်းသားရေတော့ပြောလို့ရတယ်တို့ဆန်တော့သင်္ကနာတော့ဆတ်တသင်္ကနာတော့နိုင်ငံခြားဘုန်းကြီးတွေအမြဲတွေ့နေရတာဟုတ်လားသူတို့ဒီဒီကျမ်းစာတွေရိုက်တဲ့ခါကျတော့စာပြင်တာတွေပါလေ edit လုပ်တာတွေသူတို့နဲ့တွေ့တော့လာအဲ့လိုပြောတာပါဠိလိုပဲပြောတာအင်းဘာမှဘုန်းကြီးလည်းအင်္ဂလိပ်တာဘုန်းကြီးတော့နဲတယ်လေအဲ့တော့ပါဠိလိုပဲပြောကြတာ ဖြစ်ပါတယ်ဒါမလို့ခက်ခက်ဟာတွေအကုန်လုံးတော့မရဘူးပေါ့ဘာဟိုပါဠိကဟာဖြစ်နေတယ်ဓာတ် language ဖြစ်နေတယ်သေးနေမတိုးတက်တော့ဟုတ်တယ် dynamic မဖြစ်တော့ဘူးအဲ့တော့ဘာကြောင့် dynamic မဖြစ်တယ်ဆိုရင်လူမျိုးမရှိပါဠိစကားကို native language အရင်အနေနဲ့ပြောတဲ့လူမျိုးရတော့မရှိဘူးဟုတ်ပါ Sanskrit လည်းဒီလိုပဲအဲ့တော့ဒါမှမဟုတ်သူ dead language ခေါ်တာ ထွင်းတော့ထွင်းယူရင်တော့ရတာပေါ့ဟုတ်လားနည်းနည်းလေးဟိုစဉ်းစားပြီးတော့သဘောလေးတွေပါကြည့်ပြီးတော့ထွင်းထွင်းသွားရင်ရတာအဲ့လိုထွင်းသွားပြီးရင်ဒါကိုအတီဖြစ်အောင်လုပ်ပြီးရင်လက်ခံလိုက်ရင်ဒါဖြစ်သွားတယ်ဆိုတယ်လီဖုန်းလိုဟာမျိုးဆိုတော့ခုခုခေတ်မှာပေါ်တာပါဖရလက်ကရှိကြတာမဟုတ်ဘူးလေဟုတ်လားတို့အခုတို့အခုဗမာကဟို ဆေးဘောဟာရတွေဗမာလူပြန်နေဆိုပြီးတော့ပြီးတော့တက်ကတူဟာတွေဗမာလူပြန်နေဆိုပြီးပြန်နေမဟုတ်လားဘယ်ဗမာဘယ်ဗမာစကားဟုတ်လို့လဲဟမ်ပฏิဇီဝဆိုတာနင်ကနားလဲပฏิဇီဝမနားမလဲဘူးဟမ်အန်တီဘိုယောတစ်ကိုပြန်အဲ့အန်တီဘိုယောတစ်ဆိုရင်မင်းတို့အကုန်နားလဲဟမ်အန်တီဆိုတာဆန့်ကျင်တယ် အဲ့ဒါကိုဗမာပြည်ကအဲ့လိုပဲပြန်နေတာပဲယတနိကဗေဒတဲ့ဘယ်မလဲဗမာကလားဟမ်ဓာတုဗေဒတဲ့ဘယ်မလဲဗမာကလားဒါရီကဗမာစကားမှမဟုတ်ဘူးပါဠိစကားကြီးတယ်ဟမ်ဒါပါပြီးတော့ပါကိမိဗေဒတဲ့ဟုတ်လားဟိုဟိုဟိုပါခေါ်လဲ insect တွေပါလား အနဝဗေဒသလဗေဒဇီဝဗေဒဘာလို့ဒီဟုတ်လို့မလဲအကုန်ဗမာစကားမဟုတ်ပဲပါဠိစကားကြီးဒါမို့ကွာအောင်နေတယ်မင်းတို့ကဗမာစကားမှပြီးကျမ်းနာပဲလို့ဟိုကျောင်းသားတွေဘုကအင်္ဂလိပ်စကားလုံးကပုံနားလဲလို့ပဲဟုတ်တယ်မလားဒီတော့ dictionary မရှိဘူးကြည့်ကြည့်ပတိဒီဝဆိုတဲ့စကားလုံးဘောကရှိတယ် ကဲနောက်ပတ်မပြည့်ပြန်ဘူးဟုတ်လားနောက်တစ်ခါဘယ်လိုလဲဘယ်လိုလဲဒီကခွန်ကြီးအဲဒီချိန်တော့ပေါ့နော်ဟာအဲ့တော့တေးတေးဆရာဒီခါဗုဒ္ဓံတဏ္ဍကိစ္စမျိုးလောက်အောင်အဲကောင်းပြီခိုင်းဆိုဟမ်မသိဘူးအဲ့ဒီခွန်လည်းပါလိုက်မယ်ဟမ်အဲအော်အော်အော်